ဟောနေကြအာတိဝိသောပမသုဆက်ဟောရမယ်အာတိဝိသောပမသုတဲ့နေစဉ်နေစဉ်သတင်းလေးလာနေတဲ့ပုဂ္ဂိုလ်တွေကတော့အကုန်လုံးကြားပြီးသားဘုန်းကြီးကလည်းဖြည်းဖြည်းချင်းဟောတာနဲ့တော်တော်ကြာသားပါပြီပဲသတင်းတော့ရှိတော့မှမဟုတ်ဘူး၅ချိန်တော့ရှိသွားလားမသိဘူး၄ချိန်လား၅ချိန်လားရှိသွားတာအဲဒါတရားတွေကဖြည်းဖြည်းချင်းဟောတယ် အာသီဝီသောဗမသောမူကြီးလေးကောင်နဲ့ဥပမာပြုပြီးတော့ဟောထားတဲ့သုအဲဒီမူကြီးလေးကောင်အမှုကလေးကျုပ်သာဆိုပြီးနည်းနည်းဟိုမကြားရတဲ့ဘုရားအောင်ဘုညာပြောအောင်မှကနေတော့တိုင်းလိုက်ဆိုကြမွေလေးကောင်ကလေးပါဗုဒ္ဓသူကငါးပါးငါးခန္ဓာနဲ့ ညာယံပဲသာဆွဲကြကြောင်းရွာပြက်သုံးညသောဒွာရသောယောက်ကတဖုံသောအာယုံဟုသုံးဆုံးသမျှဝင်လာကြ၍ဩဃလေးတွေ စ်ပင်လဲဤဤဝေကံသာသက္ကာယမခေမနိဗ္ဗာန်ဘုကံထံသို့จิตတမကင်ပေါင်ဖွဲ့ခြင်း၍အကျွင်ကူးရဲ့အာထုတ်ချက်ဖြင့်

ွက်ထားတဲ့အမေရောအပြေရောဆုံးလာအဲတရားနာပြီးရင်တော့ဒါတွေအကုန်လုံးနားလည်တာပဲမွေလေးကောင်ငါလေးပါဗုဒ္ဓတဲ့စိတ်ပြင်းထန်တဲ့မွေကြီးလေးကောင်ရှိအဲဒီမွေကြီးလေးကောင်ကိုလူတယောက်မင်းကအထင်ခိုင်းထားတယ်တဲ့ဒီမွေကြီးတွေမင်းသာကြည်ရင်လမ်းကျွေးရမယ်ထိုးပြီးနိုင်ထိုးပြရမယ်အိတ်ချိန်တန်းသိရမယ်အိယာနှိုးတိုင်းနှိုးရမယ် အဲ့ဒါငွေထင်းကြောင်းမွေရာလူတယောက်ခန့်ဘာဖြစ်လို့ခန့်ထားလဲဆိုရင်ဒီလူကအပြစ်ရှိတဲ့လူတယောက်ပဲတဲ့။ရာဇဝတ်ပြစ်မှုပြစ်တွေကိုသူကကျူးလွန်တယ်။ဒါပေမဲ့လို့သူကသက်သေသက်ကာမရှိလို့တရားစွဲပြီးသူအပြစ်တာလည်းမပေးနိုင်ဘူးတဲ့။သူအပြစ်ကရှိတော့ရှိနေတာပဲ။အဲဒီပုဂ္ဂိုလ်မင်းကပညာရှိနှိမ့်ဆက်တဲ့နည်းနဲ့ မူရင်းခတာတယ်တဲ့မူကြီးတွေဒီနေ့ကြိုက်ရင်ဒီကောင်သေရော့ဆိုပြီးတော့မူရင်းခအဲ့ဒီမူရင်းခတာတဲ့ပုဂ္ဂိုလ်ကမူကြီးတွေသဘောကျတယ်မူကြီးတွေကသူ့ကိုယ်ပေါ်တက်မူကြီးတွေသာယာနေသဘောကျအဲဒီလိုသဘောကျနေတဲ့အခါမှာကျိုးစည်းဝါလိုရှိတဲ့ပုဂ္ဂိုလ်ကလာပြီးတော့ပြောတယ်တဲ့မင်းဒီမူကြီးတွေဘယ်နဲ့ဘာဖြစ်လာတယ်လဲမူကြီးတွေနဲ့အာငါမြေကြကွာမူကြီးတွေမြေကြလက်မောင်းမြန်ပတ်နေတာ လက်ကောက်ကြီးတွေကိုလှိုက်တယ်မပြောပါနဲ့ကြီးပါအောင်လားလယ်ပင်းများပန်းလားလယ်သွဲတစားလည်းသိကောင်းတာပဲဆိုရင်ငွေကြီးတွေသဘောကျအဲတော့သူကျိုးစည်းဝါလိုရှိတဲ့ပုဂ္ဂိုလ်ကပြောတယ်တဲ့မိတ်ဆွေမင်းအဲဒီငွေကြီးတွေဟာဝေဇိုးကြီးတွေပဲမင်းလည်းပဲလူကောင်းမဟုတ်ဘူးမင်းလည်းပဲအဲလေးဝဲပြီးတော့မကောင်းမှုအကုသိုလ်တွေ ရာဇဝတိတာနဲ့မင်းကျူးလွန်ထားတာမင်းမူရင်းခန္ဓာအကောင်းမဟုတ်ဘူးမူကြီးတွေတနေ့ကြိုက်ရင်သေးလိမ့်မယ်သေအောင်လို့မင်းခန္ဓာလားဟောဒီမူကြီးတွေမေ့နေတဲ့အခါမင်းထွက်ပြေးပြီးတော့လို့ပြောတော့အဲ့ဒါနဲ့သူရုပ်ပြောမယ်ပြအကြည့်ပြောလို့ချင်းဘုရားတို့ကကြာမင်းကြာကြီးဖြစ်နေအောင်မယ်အဲ့ဒီမှာထွက်ပြေးတာကိုမူရင်းယောက်ျားထွက်ပြေးတော့မူကြီးတွေကနောက်ကလိုက်အဲသူကလည်းပဲတင်းချောင်ပြေးတော့မူကြီးတွေကမမီဘူးမူကြီးတွေ

မွေရင်းယောက်ျားတွေ့ရန်တောက်ကိုရလုပ်လိုက်တာမွေကြီးကလည်းနောက်ကလိုက်အဲရံမင်းကြီးငါယောက်ကလည်းတွေ့ရသင်ချင်းတောက်ကိုရလိုက်တာတော့ယောတိဝလိုလားတဲ့ပုဂ္ဂိုလ်ကပြောတယ်တဲ့ဒါယောတိဝလိုလားတဲ့ပုဂ္ဂိုလ်ဆိုတာဟိုဟိုဒီဒီပြင်းနေတော့လိုက်ပြောတယ်ဆိုတော့လူဆိုရင်ပြောကြရတဲ့ခက်တာပေါ်နေနတ်မှာဖြစ်မှာဥပမာဆိုတော့နတ်ပဲထားမှာပေါ့အရင်ကဘုန်းကြီးဟောနေတာတော့ကိုယ်ဆောင်နာဆိုပြီးတော့ပြောထားပါတယ်ကိုယ်ဆောင်နာမှာကိုယ်နဲ့တူတူပါနေမှာပဲသွားတော့ပါနေတယ် အဲ့တော့အဲ့ဒီကိုသောနာကပြောတယ်တဲ့မင်းမူကြီးတွေလည်းနောက်ကလိုက်လာတယ်ဩမူကြီးတွေလည်းမသာဘူးလူတို့မင်းမင်းမင်းရလူကြီး၅ယောက်တော့မှသူမြင်ငါလွတ်လိုက်လို့တောက်ပွေလိုက်လာကြပြီလို့ဆိုတော့မူကြီးတွေလည်းကြောက်ရအဲ့ဒီရန်သူကြီးတွေကြောက်ရတာနဲ့တခါတည်းကြီးကြတာကိုမူကြီးယောက်ျားသိကြီးကြတယ်ပြီးတော့ အဲဒီလိုသတင်းကိုကြားကြတော့ဘုရင်မင်းမြတ်ကစဉ်းစားတယ်ဒီကောင်ဟာမွေလည်းသူကြောက်လို့ကြီးတယ်သူရံသူကြီးတွေလည်းသူသိနေတော့သူစိတ်ချပြီးကြီးနေတယ်ပြီးတော့သူနဲ့ငငယ်ကတငယ်ချင်းအမနာယဉ်ဤတဲ့ပုဂ္ဂိုလ်ကိုသုံးမှဖြစ်မှာပဲဆိုပြီးအဲဒီယဉ်ဤတဲ့ပုဂ္ဂိုလ်ကိုယာရုထာဏရပေးမယ်လို့ပညာပြီးတော့သူခေါ်ပြီးတော့သွတ်ပြန်တာကိုတွေ့ရသဖို့ဆိုသူမိတ်ဆွေအမနာယဉ်တဲ့မိတ်ဆွေငယ်ကအဲပြောမလားဆိုမလားအတူစားအတူအိတ်အမနာယဉ်ဤနေတဲ့ပုဂ္ဂိုလ်

တရားမဟုတ်ဘူးတဲ့လူတွေဘာသာမှာရှိတဲ့ဓာကြီးလေးပါပဲသူတို့ကလုံးဓာကြီးလေးပါတွေပြည်နေတာရှိတယ်ပထဝီဓာတ်ဆက်မှာကျမ်းသားတဲ့သဘောနူးညံ့တဲ့သဘောအဆိုင်ခဲသဘောသေဇောဓာတ်ပူတဲ့သဘောအေးတဲ့သဘောနွေးတဲ့သဘောပေါ့တဲ့သဘောအဲဝါယောဓာတ်တောင့်တဲ့သဘောတင်းတဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောလှုပ်ရှားမှုတွေဒီလိုဆိုဝါယောဓာတ်ကလည်း အာဘောဓတဲ့ဖွဲ့စည်းတဲ့သဘောအရေးသဘောယူစည်းတဲ့သဘောသို့ထိုင်းတဲ့သဘောကိုယ်ထဲမှာရှိဘယ်နေရာကြီးဒီတာကြီးလေးပါအကုန်လုံးရှိတယ်နေရာတိုင်းမှာရှိတယ်အပြားလေးတစ်နေရာနဲ့တို့ကြည့်အဲ့ဒီနေရာမှာဒါလေးပါအဆုံးရှိတယ်လို့အဲ့ဒါမွေးပြီးပဲရှားမဟုတ်ဒီတာလေးပါဖောက်ပြန်ပြီးသေးကုန်တာလူတွေယောဂဖြစ်တယ်ဆိုရှားမဟုတ်ဘူးဒီတာလေးပါဖောက်ပြန်လို့သေးတာအဲ့ဒါကြောင့်ဒါလေးပါ အစိတ်ပြင်းတာနဲ့မူကြီးတွေနဲ့တူတယ်တဲ့ဒါလေးပါးတည်းကတဘာဝဖောက်ပြန်ရင်ပြင်းနိုင်တယ်တဲ့နှစ်ပါးသုံးပါးအကုန်လုံးဖောက်ပြန်ရင်ပြောစရာမရှိဘူးအဲဒါကြောင့်မူကြီးလေးကောင်နဲ့တူတယ်တနေ့ကြရင်ဖြင့်လူတွေဟာဒီကြာကြီးလေးပါးတစ်ခုခုဖောက်ပြန်ပြီးတော့သေးတာပဲဒါမူကြိုက်တို့သေးတာနဲ့တူတယ်တဲ့ဒါကြောင့်ဒီမူကြောက်ရမှာကိုယ်ကိုယ်ထဲမှာရှိတယ်အခုအများအားဖြင့်လူတွေကပဲအကြောက်လိုက်မှာတော့ကြာကြီးလေးပါးသဘောကျနာဟုတ်လားသဘောကျတယ်ကိုယ်ကိုယ်ထဲက သာတာကြီးနုညတာချောညက်နေတာလေးများပုဂ္ဂိုလ်တွေကလည်းသဘောကျသူများကိုလည်းသဘောကျနေအဲ့ဒါပထဝီဓာတ်မွေကြီးကိုသဘောကျနေတာဟင်းပူနွေးတာလေးသဘောကျပူနွေးတာလေးသဘောကျအေးတာလေးသဘောကျအဲ့ဒါဟာသေသောတာသဘောကျနေတာကိုဟာကိုလိုကြည့်တဲ့ကကြွနိုင်တယ်မနိုင်တယ်ကိုယ်နိုင်တယ်စနိုင်တယ်ထိုင်လို့ထားလို့တဲ့ပေါ့ပေါ့ပါရှိတယ်။တန်တယ်အားကောင်းတယ်ဆိုတဲ့သဘောကျတာကဝါယောဓာသဘောကျနေတာ။အဲကိုယ်တည်းက သို့သောထိုင်းတိုင်းနဲ့၆တွေ့မနေပဲနဲ့သို့သောထိုင်းတိုင်းနဲ့သာနေလို့ထိုင်လို့အစဉ်ပြေးနေတာကအဘောရကိုသဘောကျနေတာအဲဒါမူကြီးလေးကောင်ကိုလူတွေကသဘောကျတယ်ပုဂ္ဂိုလ်တွေကမူကြီးလေးကောင်တွေသဘောကျတာသူများကိုယ်တွေကမူလေးကောင်တွေသဘောကျတာအဲဒီမူတွေကြိုက်တယ်အဲဒီမူတွေကြောက်ရမယ်ဥစ္စာတွေတဲ့မြတ်စွာဘုရားကြီးအခု အကျိုးစီးပွားလိုလားတဲ့ပုဂ္ဂိုလ်ဆိုတာတရားမဟုတ်မြတ်စွာဘုရားပဲကောင်းစွာညွှန်ကြားခဲ့သူကဘုရားမြတ်စွာဒီတော်ဆုံးပါယူအဲဒါလိုက်ပြီးတော့ပြောနေတာသူအများမဟုတ်ဘူးတဲ့မြတ်စွာဘုရားပဲမိမိတို့တဏ္ဍာမှာရှိနေဓာကြီးလေးပါမွေကြီးလေးကောင်းနဲ့တူတယ်ဒီမွေကြီးတွေအဲမွေကြီးတွေနဲ့တူတဲ့ ဓာကြီး၄ပါးဖောက်ပြန်လို့ရှိရင်သေးတယ်ပြီးတော့ဓာကြီး၄ပါးကလွတ်မြောက်အောင်တရားအားထုတ်ရမယ်လို့မြတ်စွာဘုရားညွှန်ကြားတယ်အဲ့ဒါမွေကြီးတွေကိုစွန့်ပြီးပြေးဝေရညွှန်ကြားတယ်သူတွေအဲမွေကြီးတွေကြောက်သလိုပဲဒီဓာကြီး၄ပါးကိုကြောက်ပြီးတော့ဓာကြီး၄ပါးကလွတ်မြောက်အောင်သာမယဝဆင်းကလွတ်မြောက်အောင်လို့တရားအားထုတ်တယ်ဆိုရင်အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်ကခုနမွေကြီးယောက်ျားထွက်ပြေးတာနဲ့တူတယ်အဲ

จิตလန်းတလန်းပြေးနေတာလိုပဲတဲ့ဒါကြောင့်မွေလေးကောင်ကလေးပါဗုဒ္ဓသူသာငါးရာငါးခန္ဓာနဲ့သူသာကြီး၅ယောက်ဆိုတာတရားမဟုတ်ဘူးတဲ့ခန္ဓာ၅ပါးပဲဟုတ်လားရုပ်ရုပ်ခန္ဓာကတခုဝေဒနာခန္ဓာကတခုပညာခန္ဓာကတခုသင်္ခါရခန္ဓာကတခုဝိညာဉ်ခန္ဓာကတခု၅ခုရှိတယ်လူကိုယ်ထဲမှာခန္ဓာ၅ပါးပဲရှိတယ်ပုဂ္ဂိုလ်ရဲ့သတ္တဝါရဲ့အသက်ရှင်နေတဲ့အကောင်မလေးရဲ့တရားမရှိဘူးသူက

ငါမြင်တယ်ငါကြားတယ်ငါစဉ်းစားကြံစည်တယ်စသည်ဖြင့်ငါကြီးရဲ့ထင်တယ်စကားပြောရင်လည်းငါပြောတယ်ထင်တယ်အမှန်ကတော့ဒါတွေကငါမဟုတ်ဘူးသင်္ခါရခန္ဓာတွေတဲ့ပြုလုပ်နေတဲ့သဘောတွေအဲဒါအဲ့ဒီခန္ဓာ၅ပါးတရားတွေဆိုတာကိုယ်ထဲမှာရှိတယ်ဒီခန္ဓာ၅ပါးတရားပဲရှိတာပဲဒီခန္ဓာ၅ပါးတွေနှုတ်ပြလိုက်လို့ရှိရင်ပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမဘာမှမရှိတော့ဘူးအဲဒီခန္ဓာ၅ပါးတရားတွေဟာသူသားယောက်ျားကြီး၅ဦးနဲ့တူတယ် ဒီခန္ဓာ၅ပါးတွေဖောက်ပြန်ရင်သိကုန်တာပဲခန္ဓာ၅ပါးရှိလို့လည်းသိရတယ်ခန္ဓာ၅ပါးမရှိရင်မသိနိုင်ဘူးပရိသေတွေရတဲ့ကဒီခန္ဓာ၅ပါးနဲ့လူရလို့လာဖြစ်တာနောက်ဆုံးတစ်နေ့ကျဒီခန္ဓာ၅ပါးရှိလို့ပဲလူသိရတာပဲနာဖြစ်ရင်လည်းပဲခန္ဓာ၅ပါးနဲ့နာဖြစ်ရနောက်ဆုံးတစ်နေ့ကျဒီနာသေးတာလည်းခန္ဓာ၅ပါးရှိလို့သိရတာပဲဇမာမှာလည်းပဲခန္ဓာ၅ပါးရှိတဲ့ဇမာရှိတယ်ခန္ဓာ၄ပါးရှိတဲ့ဇမာရှိတယ်ခန္ဓာတစ်ပါးလည်းရှိတဲ့ဇမာရှိတယ်

မွေလေးကောင်ကလေးပါးဗုဒ္ဓသူသာငါးပြားငါးခန္ဓာနှင့်မိညာယံပဲတဆွဲကြကြောင်းအဲမိညာငငယ်ကတော့ကိုမိတ်ဆွေပဲအခုတော့ကိုမိတ်ဆွေဖြစ်နေညာပြီးတော့နေတဲ့ရန်သူဖြစ်နေပြီတဲ့မိညာယံပဲတဆွဲကြကြောင်းငငယ်တုန်းကအမှန်တရားချစ်ခင်ရင်းနှီးတဲ့မိတ်ဆွေတယောက်ပဲသူကလိုက်ပြီးတော့အဲပတ်ဖို့ရလိုက်တာအဝေးကနေပြီးတော့ သတင်းပို့တယ်အဲဝေကလှမ်းပြီးတော့ပြောတယ်တစင်စကားကမ်းလှမ်းပြီးတော့လည်းပြောတယ်သာဓုဘာတွေလည်းရေးပြီးမှာပေါ့လေနော်အခုကာလလို့ဆိုရင်ကျင်းသားတွေဘာတွေလည်းကြိုက်တယ်ဥမှာပေါ့လို့သာတယ်လီဖုန်းလည်းပြောရင်ပြောအောင်မယ်လို့အခုကာလလို့ဆိုရင်ဝေကနေပြီးတော့အေးမိတ်ဆွေမင်းမပြေးနဲ့ငါလာပြီဘာမှကိစ္စမရှိဘူးငါတောင်းခံနေမင်းပြားလာခဲ့မင်းအိမ်မှာသားမရသေးလည်းပဲ အဲဒုက္ခရောက်လာပြီမင်းလွတ်ဆုတ်ဘူးဆိုနေကြကလေးတွေကဘယ်လိုမင်းသားတွေကဘယ်လိုပြောနေလဲမင်းသမီးတွေကဘယ်လိုပြောနေလဲအဲပြန်လာခဲ့ပေါ့ကွာတော်တဲ့တောင်နဲ့ပြင်းနေနဲ့ငါတောင်ခါနဲ့ပြန်လာခဲ့ပါဆိုပြီးတော့သူကသတင်းဖို့ခေါ်နေတာကိုခေါ်နေတော့ခဏအကျိုးစီးပွားလိုလားတဲ့ပုဂ္ဂိုလ်ကပြောတယ်ဟင်းဒီမင်းအဲ့ဒီလိုကအရင်တော့ကမမေ့ပြီဟုတ်တယ်ငယ်ငယ်တုန်းကမင်းလည်းအမှန်ရင်းနှီးနေတဲ့

အန္တရာစရောအတွင်းသားဖြစ်သောဝါငယ်ပေါင်းကြည်တော်မိတ်ဆွေရင်းဖြစ်သောဥက္ခိတာတိကောချီမိုးအပ်သောသံလည်းရဲ့ချီမိုးအပ်သောဓာရှိတော့ခုတ်တော်မလို့ဒါနဲ့တခါချီမိုးပြီးတော့လိုက်တာအဝေဓာတိကောချီမိုးအပ်သောဓာသံလည်းရှိတော့ဝရကောတိဧတံသူသာယောက်ျားဟူသောဤမည်သည်နာနိရာဂတာနှစ်သက် တတ်ဆွဲသောຢာကဤအတိဝေသနာအမိပေ၏နာနိရာကတဲ့နန္ဒီဆိုတာနေသက်တယ်ตายရတယ်လက်ခံတယ်ရာဂဆိုတာကတော့တတ်ဆွဲတယ်တဲ့သိညာလို့ဆိုတဲ့သိညာဟာသိရင်ဆွဲတာပဲအဲ့ဒါလိုတတ်ဆွဲတဲ့သဘောလည်းရှိရဲ့နှစ်သက်သားရတဲ့သဘောလည်းရှိတယ်နှစ်သက်သားရပြီးတော့တတ်ဆွဲတဲ့သဘောຢာက

နန္ဒီရာကခေါ်တယ်လို့နန္ဒီရာကတဲ့နှစ်သက်တာဆွဲတာတဲ့ဒီနန္ဒီရာကလေးကကြိုက်တယ်လူတွေကသိကြိုက်တယ်ခုနမိတ်ဆွေအချင်းချင်းခင်းနေတာလို့ပဲသူကတဲကြိုက်တယ်သူကနန္ဒီရာကနန္ဒီရာကမကျင့်တဲ့လောကထဲမနေနိုင်ဘူးကြိုက်လဲကြိုက်ဥမာဆင်မှာသူကအပြည့်လည်းပြောလို့တော့မဖြစ်ဘူးနန္ဒီရာကမရှိတဲ့ယဟန္တာတွေကလောကထဲနေမနေနိုင်တော့ပဲနေနိုင်ဘာမှပြောကြမရှိဘူးဘုံလုံးအနှစ်သာရဘာမှမရှိတော့ဘူး နာနီသာသာလေးရှိနေတော့သူ့သာအဲသာသာသာသာယာမှုလေးတွေနဲ့ပြောစရာလေးဖြစ်နေတာကိုသူ့သာပြောစရာမဟုတ်ဘူးမယ်လို့ကိုယ်ကပြောစရာလေးဖြစ်ရေးကြည့်တယ်ဆိုအဲ့ဒါကြောင့်အဲ့ဒီနာနီသာကတဲ့၆တော်ရကကြာလာတဲ့အာယုံကုသမြတွေအကောင်းတွေကိုလက်ခံနှစ်သက်ပြီးတော့နေတဲ့နာနီသာကအဲ့ဒီနာနီသာကဟာတရားမဟုတ်ဘူးဒါငယ်ပေါင်းကြီးပဲငယ်ပေါင်း ကြီးပေါ်ဖြစ်တဲ့အမတန်ရင်းနှီးတဲ့မိတ်ဆွေနဲ့တူတယ်။ဟိုတုန်းကမိတ်ဆွေအခုရန်သူပေါ်တယ်အဲ့ဒါနဲ့တူပါတယ်တဲ့။ဒါကိုပြောတာတဲ့နာညီတာကသူ့အပြစ်မြင်ခဲ့တယ်။သူကလည်းသွမ်းတတ်ဒီသိကောင်းဘယ်ကြောင်လိုက်တုံးဆိုရင်ဒီအရိယာမေဖုန်နာကြောင့်ကိုလိုက်တယ်အရိယာမေပြစ်ခဏီကြောင့်သူကလိုက်ပြီးတော့ဆာရတာပဲ။အမှန်အကောင်းပါလေ။ သာမန်တရားမထုတ်ပဲနေတဲ့ပုဂ္ဂိုလ်တရားတော်မသက်ဝင်တဲ့ပုဂ္ဂိုလ်မှဆိုတော့ဒီနာညီရာကကအာကြီးဖြစ်နေတာပဲဒီနာညီရာကဖြစ်အောင်လို့ပဲလူတွေကကြောင်းကြဆိုင်နေရတာအမြင်ကောင်းလေးတွေမြင်ရအောင်ကြားကောင်းလေးတွေကြားရအောင်နားကောင်းလေးတွေနားရအောင်ရတာကောင်းလေးတွေစားရအောင်အတွေ့အထိကောင်းလေးတွေတွေ့ထရအောင်ဝါမျက်ဝါသားပြအာယုံလေးတွေနဲ့တွေ့ရအောင်မြေရာကြောင်းကြဆိုင်နေရတာအရင်လည်းပဲသူစိတ်ကူးနေတာပဲဥစ္စာပဲ

အဲမလို့သက္ကရာကပြောတာပညာရှိတွေကဟောကြားစဉ်းစားအောင်မအောင်ဘုရားပြောရတာခဲ့ပြီးတော့ပညာကဥခေါင်းနဲ့တူတယ်ပညာကတရားဘက်ကနေပြီးတော့ကြည့်ပညာကဥခေါင်းပြည့်သွားတယ်မမာရိတိပြည့်သွားကောင်းဆောင်ဥခေါင်းနဲ့တူတယ်ပညာရည်ဟူသောဥခေါင်းကနာနီရာကဖြစ်လိုက်တာနဲ့သူကြသွားတယ်

မျက်စိထဲမှာအသင်းအာယုံကကြလာတယ်တဲ့အသင်းအာယုံအသင်းကလေးထင်လာတာပေါ့အသင်းကလေးထင်လာတော့နှလုံးသွင်းဆင်ញင်တယ်တဲ့ဘာပါလိမ့်လို့ဆင်ញင်လိုက်တာဥပမာအားဖြင့်လူတယောက်သရေပင်အောင်အဲ့သရေပင်အောင်နေသရေသီးကဒိုင်းနေဆိုတွေ့ကြတာနာနာအနိဗ္ဗာန်ကျူကြသူကအိပ်ကျော်တယ် အဲ့ဒီကြောနေတော့ဒိုင်းနဲ့ကြတော့နိုးလာဘာပါလိမ့်လို့စဉ်းစားတယ်အဲ့ဒါလိုပဲတဲ့အစင်းအာယုံမျက်စီတဲ့မထင်လာခင်ကသောသောကအိပ်ပျော်နေလို့ဘွင်ကြလာတော့ရှိတယ်ဘုညာအိပ်ပျော်နေတဲ့ခါလဲဘွင်စိတ်တွေပဲနေ့လည်းပဲဒီလိုပဲမြင်ကြနေတဲ့ခါလဲဘွင်စိတ်တွေကြားတယ်အများကြီးရှိတယ်ဒါပဲမဲ့လို့ရှေ့ကပြီးတဲ့စိတ်နောက်ကပြီးတဲ့စိတ်တွေကဆက်နေတော့တစ်ဆက်တည်းပြီးနေတော့အောင်းမိတယ်ဒီလိုမဟုတ်ဘူးဆိုကြားတဲ့အိပ်ပျော်တဲ့စိတ်မျိုးတွေလည်းအများကြီးရှိသေးတယ်

ဟောဆင်ញင်လိုက်တော့တော်တော်ကြာတော့မြင်သွားတယ်တဲ့ဆင်ញင်ပြီးတာနဲ့မြင်သွားတာပါချက်ချင်းပါပဲအဲ့ဒါကဘာနဲ့တူဆုံးဆိုတော့ဘုရားကအိယာအနိုးလာတဲ့ပုဂ္ဂိုလ်ဘာပါလဲလို့ကြည့်လိုက်တော့တည်တည်မြင်တာလို့ပဲဟောတည်တည်ကြည့်တာပဲဆိုတော့အဲ့ဒါကဒီလေအဲမြင်ပြီးတော့မြင်တဲ့စိတ်ကလေးကပျောက်သွားတာပဲခုနဆင်ញင်တဲ့စိတ်ကလေးကဆင်ញင်ပြီးပျောက်သွားတာပြီးမြင်တဲ့စိတ်ဖြစ်လာမြင်ပြီးတော့ပျောက်သွားမြင်ပြီးတော့ပျောက်သွားဘာဖြစ်လဲသံတိဆိုင်နဲ့သံတိဆနာပါဠိလိုသံတိဆိုင်ဆိုပြီးတော့ ဗမာပြန်လာတယ်အလွယ်တကူခေါ်ရအောင်လို့လက်ခံတဲ့စိတ်ကလေးပါပဲခုနကမြင်တဲ့အာယုံလေးကိုလက်ခံထားရတာကမှတ်ပုံပြင်ထားလိုက်လို့အဲဒီစိတ်ကလေးဖြစ်အဲ့ဒါဘာနဲ့တူလို့ဆိုတော့အိယာကနိုးလာတော့ခုနကတည့်ပြီးမြင်တော့လှမ်းကောက်လိုက်တာနဲ့တူတယ်အဲတည့်ပြီးလေးယူထားတယ်နောက်ပြီးတော့အဲ့ဒီလက်ခံတဲ့စိတ်ကလေးကလည်းလက်ခံပြီးကြောက်သွားသံတေဆိုင်ကကြောက်သွားတော့သံဃာရဏသုံးသန်းနေဘာပါ အဲအဲ့ဒီအာယုံကကောင်းသလားဘယ်နဲ့တော့ပြစ်စရာလားမုန်းစရာလားအဲကြီးညိုစရာလားစုံစမ်းတယ်သံဃရဏလို့ခေါ်တယ်ပါဠိတော်ဗမာလိုတော့စုံစမ်းတဲ့စိတ်ပါစုံစမ်းတဲ့စိတ်အဲခေါင်းကတရတိကောက်ယူတယ်သူကကောက်ယူပြီးတော့ဒီတရတိကမှဲ့ဗလားစားလို့ကောင်းမလားလက်နဲ့ပါလဲနှိပ်ကြည့်ကြည့်တယ်လို့အဲ့ဒါနဲ့တူတယ်တဲ့သူကနောက်ပြီးတော့စုံစမ်းပြီးတော့သူကဆုံးဖြတ်တယ်တဲ့ ဖြစ်เสียကောင်းတယ်မုန်းเสียကောင်းတယ်ညှို့เสียကောင်းတယ်သုံးကြတယ်ဥခောစိတ်တယ်ပါဠိပါဠိလိုခေါ်တယ်ပါဠိကဝဋ္ဌမနာကဗမာလိုဥခောဆိုပြီးနာမည်ပြန်တော့တယ်သုံးကြတဲ့စိတ်လေးသုံးကြကျချရတာယုံများမှဒီဒီချတယ်ဆိုတာများလို့သုံးကြကျချရတယ်သူဖြစ်เสียကောင်းသည်သုံးကြလိုက်ရင်လောဘတွေဖြစ်တော့မယ်ဖြစ်တော့မယ်မုန်းเสียကောင်းသည်သုံးကြလိုက်ရင်မုန်းတော့မယ်သိဆိုးတော့မယ်ယုံเสียကောင်းသည်သုံးကြရင်ယုံတော့မှာနောက်ကလိုက်အဲ ညိုစရာကောင်းသည်ဆုံးပြလိုက်ရင်ညိုမှသရာတရားတွေကုသိုလ်တွေဖြစ်အဲဒါခုနအတရားသီးကိုနှိမ့်နေပြီးကြည့်တဲ့ကအာမှဲ့ပြီးစားလို့ကောင်းပြီဆုံးပြလိုက်ရင်သူစားတော့မှာဘူးလို့ကြတော့စားမယ်စားတော့မှာဘူးအဲဒီတော့ဆုံးပြတဲ့ဟိုသောစိတ်ဆုံးသွားတဲ့အခါဇောစိတ်တွေဖြစ်လာတယ်တဲ့ဇောစိတ်တွေအချိန်နဲ့တခါတဲ့ပြင်းပြင်းထန်ထန်ခုနကဟာလေးတွေကတော့အားမရှိဘူးသူဇောစိတ်ကတော့အဟုန်နဲ့ပြင်းပြင်းထန်ထန်ဖြစ်လာတယ်။မာမဆုံးမကြီးဖြစ်လာတယ်ဇောစိတ်။အဲဒါအကုသိုလ်ဇောစိတ်ရှိတယ်။ ကုသိုလ်သောစိတ်ရှိတယ်အကုသိုလ်သောစိတ်ကလောဘသောနှစ်သက်ပါရပြီးဖြစ်တဲ့လောဘသောရှိတယ်အဲစိတ်ဆိုးပြီးဖြစ်တဲ့ဒေါသသောရှိတယ်အဲမောဟသောလည်းရှိတယ်ကုသိုလ်သောကတော့ဖြင့်ကုသိုလ်သောရှိခွင့်ရှိပါတယ်ကြီးညိုပြီးဖြစ်တာတို့စသည်ဖြင့်အဲဒီမှာကုသိုလ်သောတွေတက်ဖြစ်နိုင်ပါတယ်အဲသောစိတ်ခုနှစ်ကြိမ်တစ်ကြိမ်ပြီးတစ်ကြိမ်တခါလဲအချိန်မပြေဘဲနဲ့သက္ကတာကဖြစ်တာခုနှစ်ကြိမ်ချက်ဖြစ်တယ်တဲ့သောစိတ်ခုနကသေရသီးကို မဲ့ပြီလို့ဆုံးပြလိုက်စားတော့ကောင်းပြီလို့ဆုံးပြလိုက်တော့ကိုပါးစပ်နဲ့စားပြီးတော့ဒါရတာခံပါလို့ရတာခံတယ်စားတယ်ဒါတိုက်လိုက်စားလိုက်ဒါတိုက်လိုက်စားလိုက်လို့တို့လိုပဲဒါလည်းဇောတွေအချင်းချင်းဖြစ်တယ်ခုနှစ်ချင်းနဲ့ဖြစ်တယ်တဲ့ဇောခုနှစ်ချင်းဖြစ်ပြီးတဲ့အခါဘာဖြစ်တော့ဆိုတော့တရားယုံဆိုတာဇောပြီးတော့ကိုဇောလောက်တော့အချိန်မကောင်းတော့ဘူးဒါပေမဲ့ခုနကဟာလေးပြန်စမြုပ်ခတ်တယ်လို့ခေါ်တယ်ပြန်ပြီးအောင်ပြုတာလေးတရားယုံကနှစ်ချင်းဖြစ်တယ်တဲ့စိတ်လေးတွေက

ုံသောကဆုံးပြလိုက်လို့ချစ်စရာကောင်းတယ်လှတယ်တင့်တယ်ချစ်စရာကောင်းတယ်ဆုံးပြလိုက်လို့ရှိရင်အဲနောက်ကညစ်တဲ့ตายရတဲ့လောဘသောဖြစ်တယ်တဲ့ခုနန္ဒီရာကခေါ်တဲ့တရားဖြစ်လာပြီတဲ့ဖြစ်ရင်အဲဘယ်နဲ့နေတော့ဆိုတော့ပညာပြောက်သွားပြီပညာကောင်းတွေမှပြောက်တယ်စကားတွေကပညာမရှိတဲ့ပုဂ္ဂိုလ်ကတော့ခေါင်းမရှိတာနဲ့ဒီပါလိမ့်မယ်သူကဒါမပါဘူးသက္ကရာအဘုန်းကြီးစဉ်းစားကြည့် အစကတည်းကဝိပဿနာရှုတာမဟုတ်တော့ပညာကအစတွေကမရှိဘူးမရှိတော့သူ့မှာကောင်းတော့ပြုတ်ပြတာမရှိဘူးစတယ်ကောင်းမှုကြီးပဲဖြစ်တယ်ကောင်းကောင်းမပေါက်နိုင်မဖြစ်တယ်လို့သွားလိုက်ခနဲ့သူတယ်သူကဒီလိုကြတော့အဲဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကတော့မြင်ရင်ရှုကြားရင်ရှုမြင်မြင်တာမှကြားရင်ကြားတာမှနာနာစားတာဒုတိယတွေမှဒီတိုင်းနဲ့ရှုနေရတာကိုရှုတိုင်းရှုတိုင်းဟာဝိပဿနာပညာတွေရှင်းနေတာ မြင်မြင်မြင်ချင်းရှုလိုက်ဝိပဿနာပညာကြားကြားချင်းရှုလိုက်ဝိပဿနာပညာရှိပေါင်းတယ်ပိန်တယ်ရှုလိုက်ဝိပဿနာပညာရှိတယ်ရှုတိုင်းရှုတိုင်းကဝိပဿနာပညာညာလေးတွေဖြစ်တယ်အဲ့ဒါအခုဘုရားကနေပြီးရှင်းပြကောင်းတဲ့ဆုံးကြလိုက်လို့အဲမြင်ရတဲ့အာဟာရတွေကိုရှင်းခင်နေတတ်တဲ့ပါရတဲ့စိတ်ကလေးဖြစ်သွားလို့ရှိရင်တဲ့နာနေတာကပြင်ခုနကပညာအဖြစ်တော့ပညာပြုတ်ကြသွားပြီအကောင်းပြုတ်သွားပြီအဲ့ဒါဟာ ခုနကငယ်ပေါင်းကြီးပေါ်ဖြစ်တဲ့မိတ်ဆွေကနေပြီးဒါနဲ့ခုတ်ဆိုင်တာနဲ့တူပါတယ်တဲ့ဟုတ်လားမိတ်ဆွေချင်းပဲဆိုပြီးလက်ခံတိုက်တာနဲ့တခါလဲဒါနဲ့ခုတ်ချလိုက်သေးရောအဲ့ဒါနဲ့တူတယ်တဲ့အဲ့ဒါနာနီတာကဒီလိုတတ်တာပါလေတဲ့နောက်တနည်းအားဖြင့်တော့ဘဝတွေမှာဖြစ်သေးပြီးတော့လည်းတတ်တယ်တဲ့နာနီတာကကနှစ်သက်သားရပြီးတော့ဒီဘဝတွေမှာဖြစ်ရတယ်

ဒီတဏှာကအရင်ကပဲတဲ့ဒါကြောင့်လူဘဝနာဘဝဇမာဘဝ30ဘုံဘဝတွေမှာပြစ်စေပြီးတော့လည်းပဲတတ်တတ်ပါတယ်တဲ့ဒီနာနေတာကငါနာရေးကြည့်ပါတယ်ခုလောကမှာမြင်နိုင်ကြတဲ့ဓဝါ၆ပါးကလည်းနှစ်သက်တာနှစ်သက်တာမှုတွေပြင်နာနေတာကတွေပဲဒီနာနေတာကတွေပဲသတ္တဝါတွေကလည်းကြိုက်များနေတယ် ဒါတွေပဲမွေးမြူနေရတယ်သူတို့ရှိနေမှကောင်းတယ်လို့အောင်းနေပြီးတော့သူတို့မရှိရင်တဲလည်းမနေတာဘူးလူတွေ၆ခုလေးဖြစ်ပြီးတော့ပြင်းကုန်အခုလိုဘုန်းကြီးများတရားဟောနေတာညီလာကကတဲမပါဘူးတကယ်မပါတော့၆ခုလေးဖြစ်လူတိုင်းလူတိုင်းမနာနိုင်ဘူးတရားမျိုးသူစံညီလာကမရှိလို့ဘယ်ကြတော့သဘောကျတော့ဆိုတော့ဟိုမျိုးတွေကဘိုင်းစကုတ်ယူနေပါလေကြတော့သိသဘောကျတာနာညီလာကတွေများလာဘုံမှာတော့

ဟောတရားလေးတော်တော်မှတ်ကောင်းလာပြီမှတ်ကောင်းတာလေးကိုသဘောကျနေတယ်သူနဲ့နာနေတာကပဲအဲ့ဒီမှတ်ကောင်းတာလေးသဘောကျနေလို့ရှိရင်ဒါလေးလက်ခံတိုင်းရင်တရားကမတက်ပြန်ဘူးလို့ဒါကြောင့်ကမ္မဋ္ဌာန်းတရားတွေကပြောရတယ်နေတဲ့သဘောကျနေလို့ရှိရင်ကမ္မဋ္ဌာန်းတရားထုတ်တဲ့ပုဂ္ဂိုလ်ကတော့အာရဝန္တာနဲ့ကမ္မဋ္ဌာန်းတရားပြောတယ်ကမ္မဋ္ဌာန်းတရားအဲ့ဒါလေးမှတ်လိုက်အောင်ပြောရင်တဲ့တော့သဘောကျဘူးလို့ဒါလေးကောင်းနေတာပဲဘယ်နဲ့ဒါလေးမှတ်လိုက်လို့ရှိရင်ဒါလေးကြည့်လို့ဒီကောင်းလာတဲ့ဥစ္စာပဲနဲ့ကမ္မဋ္ဌာန်းတရားမှတ်ပြရမယ်ပြောပြပါလိမ့်လို့ဆို သဘောမကျဘူးအထူးအားဖြင့်တော့ဥရိယဗျာညာနဲ့ရောက်တဲ့ခါကျရင်ကြားထုတ်တဲ့ပုဂ္ဂိုလ်ကသိသဘောကျတယ်ဥရိယဗျာညာကြတော့အခုတရားထုတ်ပြီးတဲ့ယောဂီတွေတရားတော်များပါတယ်အာသုဝရတဲ့ပုဂ္ဂိုလ်တွေလည်းပဲပါရမလောက်တော့ပါရင်အဲ့ဒါတွေလည်းမဆပြီးတော့ကြည့်ကြပါဘူးဥရိယဗျာညာရောက်တဲ့ခါကျတော့ဘယ်လောက်ကောင်းလို့ဆိုတော့ကြောင်းမြဗျာမဆက်ရပဲနဲ့မှတ်ကလေးတွေကသူ့အတူကြည့်တယ်စအာထုဘာသာပုဂ္ဂိုလ်တွေကမှတ်ပြောင်းတော့တော်တော်ကြောင်းရဆက်ရတယ်ဖောင်းနေပိန်နေဒါလေးနှစ်ခုတောင်မှသူကမလွယ်ဘူး တချို့ဘေးကပုဂ္ဂိုလ်တွေကအယံကာရောပြောနေကြတယ်ဟာဒီဘောဓဗိသလည်းကားပဲလို့လည်းကူလေးသိနေတာလို့ပြောတယ်ဒါသူမှအားထုတ်ကြည့်ပဲတကယ်ဆိုတော့မလွယ်ဘူးသူကအခက်ကြီးသူကသိတဲ့ခက်တာပဲရှိနေမှာတော့သူကတစ်ခါတစ်ခါပြီးုံနဲ့ပြီးတာမှမဟုတ်ပဲသူကကျတဲ့စိတ်တိုင်းစိတ်တိုင်းပြီးနေရတာအလားမရှိဘူးတော့တော့ပြီးနေရတာအ ਨੇ ဆုံးတစ်စက္ကန့်ကိုတစ်ချိန်လောက်ပြီးနေရတာဒီရင်ဘဲမှမသွားရဘူးသူလုံနေရတာမလွယ်ပါဘူးလွယ်ပါဘူးလူကြီးကသင်နေတာ မှန်ကတော့သေချာအာမရဏပြောမယ်ဆိုအဲမသွားရသေးဘူးဆိုရင်ဘယ်သူတွေတုံးဆိုရင်အဲ့ဒီတရားမထုတ်တဲ့ပုဂ္ဂိုလ်တွေကသွားကိုမသွားရသေးဘူးဘာလို့လဲဆိုတော့သွားရင်သူတို့ကိုသွားတာပြီးမှမပြီးပဲတချို့ကကိုသွားတာကိုသိပါလေတချို့ကပြောတယ်ဘယ်ဟုတ်လိမ့်မှာတော့ကိုသွားတာကိုမပြီးဘူးအဲကိုသွားသွားတဲ့အခါသူဘာလဲစိတ်ကူးသွားနေလဲတခြားစဉ်းစားကြည့်ပါ ရောင်းဝယ်ကိစ္စရှိတယ်လူကရောင်းဝယ်တွေစိတ်ကူးသွားနေတာပဲဟောရုံးကိစ္စရှိတယ်ရုံးကိစ္စတွေစိတ်ကူးပြီးသွားနေမိတ်ဆွေနဲ့ပါလေတွေ့ဖို့ရဟောမှာစိတ်ကူးတဲ့ပုဂ္ဂိုလ်ရှိတယ်မိတ်ဆွေနဲ့တွေ့ဖို့ရပဲစိတ်ကူးနေပါပြောရမယ်ဘာလို့ရမယ်စသည်ဖြင့်အဲဒီစိတ်ကူးတွေနဲ့သွားနေတာတခါပြန်ခလုတ်တိုက်လိုက်မှပြီးတော့အောင်မယ်ငါဒီမှာခလုတ်တိုက်တော့ပါဟောဒီမှာကိုယ်စီပြန်ရောက်လာတော့ဟိုမှာတခြားသွားနေတာအဲကိုသွားနေတာကိုမသိဘူးအခုယောဂီပုဂ္ဂိုလ်တွေမှာအဒီသွားတယ်ဆိုလို့ရှိရင် ခြေတော်ကြွတိုင်းလှမ်းတိုင်းရွေတိုင်းအကုန်လုံးသိနေရတာခြေတော်ကြွသည်ကစပြီးခြေတော်ချသည်တဲ့ဟောမှာအဲလှမ်းနေလှမ်းနေသို့မဟုတ်ကြွတယ်လှမ်းနေချတယ်ရွေတိုင်းရွေတိုင်းအကုန်သိရအဲဒီလိုအကုန်လုံးသိပြီးတော့သွားနေရတာသွားရပြီဟုတ်လားလက်ကလေးကိုယ်လည်းကြံလို့ရှိရင်လည်းကိုယ်တယ်ကိုယ်တယ်ရွေတိုင်းရွေတိုင်းအကုန်သိရတယ်စားတဲ့အခါကာလမှာဆိုလို့ရှိရင်လည်းကိုယ်မူရတဲ့ကျူတိုင်း အဲရတာတွေပေါ်တိုင်းအဲ့ဒါတွေအကုန်လုံးမှတ်နိုင်လို့ရှိရင်ပြင်သာသာရပြီတဲ့သွားရပြီသာရပြီအဲနေရထိုင်ရပြီလို့ဆိုရတယ်ဒီလိုမကျွမ်းမပဲနဲ့အလွတ်နေနေလို့ရှိရင်တော့ခုနကပြောတဲ့နာနီရာကတွေဝင်နေတာသိတဲ့သားတွေဝင်နေတာအဲ့ဒါတွေကမသွားရမစားရမနေရမထိုင်ရသူတွေကလေးလေးများနဲ့တူတယ်အဲဒီဥရိယပြညာရောက်တဲ့အခါကာလကျတော့အကြောင်းကြပြအောင်ဆက်ရပဲအမှားကလေးတွေကသူ့အတူသွားတယ် အယောင်လည်းနေလည်းပေါ်ရတယ်။အာဟောကြမလားကောင်းတယ်ကိုအယောင်လည်းနေတာတခါလဲလင်းတာသူ့သိနေတာအယောင်လည်းမိမထုံးမနဲ့လင်းသိနေကြတယ်။ပီတိတွေတဲ့ကိုယ်ထဲမှာသူ့အင်းင်းသတင်းတွေမြင်းမြင်းနဲ့ပီတိနေတာပြက်နေတာကကိုယ်ရင်ကပေါ်ပါပြီးတော့ကောင်းငင်မြလွင့်နေတယ်လို့ပဲဒီပြက်နေတယ်လို့ပဲတခါလဲဒီလိုထိုင်လို့ကလည်းကောင်းပါပြီနဲ့အဲအဲ့ဒါတွေတွေ့တာကိုဝမ်းမြောက်ဝမ်းသာစရာတွေ ပြစ်ပြီးတော့ဝမ်းမြောက်ဝမ်းသာနေတာလည်းပဲမပြောနဲ့ဒီလောက်ဝမ်းသာတာသိချမ်းသာတာတော့ဘယ်တော့မှမတွေ့ဘူးသူကလူလောကမှာဒီလောက်ချမ်းသာတာတော့မတွေ့ဘူးအဲ့ဒါတွေတွေ့အဲတွေ့နေတော့ယောဂီပုဂ္ဂိုလ်ကသဘောကျတယ်အဲ့ဒါဘာသဘောကျတာဘာလဲနန္ဒီရာဂလေးဝင်လာတာပါရလာပြီအဲ့ဒါအာရပါရနဲ့ပြောတယ်ဆင်းရဲနဲ့ပြောတာလည်းကားစရာကြီးလည်းပြောပြောတော့ပြောရမယ်ဥစ္စာပါပဲအဲပြောတဲ့အခါကျတော့ကမ္မနာစရာပါပြောတော့ဆိုတော့ နာကြလဲသဘောကြပါလေဒီလိုဟာတွေတွေ့တာတွေ့ဝေရပဲအထုရတာပဲသူလည်းတွေ့ရလို့စာရီပါပဲလားကျင်လားကျင်ပဲဒါပေမဲ့ဒီရင်ရနေလို့ဆိုလို့ရှင်းမတိုးပဲနေလို့ဆိုတော့ကမလားကြာပါပြောပြတယ်ဆိုတော့အဲ့ဒါလေးတွေမှတ်လိုက်ဟုတ်ပြောတော့ယောဂီကတိတ်သဘောကြဘူးသူနန္ဒီရာကနဲ့သဘောကြနေတာအဲနန္ဒီရာကဖြစ်နေတာသူကြိုက်နေတယ်ဒါလေးမှတ်လိုက်အောင်ဒါလေးကြောက်တော့မှသူကစိုးရိမ်တချို့များကြောက်လဲကြောက်တယ်ဘယ်နဲ့ပြောတော့တနည်းတော့ဗျာဒါလေးမိသားမလုံးတနည်းတော့တပြီးတော့ ဒီတိုင်းပဲနေခြင်းပါလိမ့်တယ်မမှားပဲနဲ့ဒီလိုဟုတ်သုသာကောင်းပါလေလို့ဒီနေ့လည်းကောင်းပါလေလို့ပြောရတဲ့လိုက်တယ်ပဲအဲကောင်းပါလေဒါပဲမဲ့လို့မှတ်တော့လည်းမှတ်ပါဦးဒါလေးလည်းပဲအဲကောင်းတော့ကောင်းတာပဲဒါကမှတ်လည်းမှတ်အောင်ပြောရင်ဒီကောင်းတဲ့အာယုန်တွေပေါ်နေတာတွေလည်းပဲသဘောကျတာလက်ခံနေတာလည်းသိစားကြည့်ပါဦးဒါကမှတ်တော့မှောက်ပါကျတဲ့ကျတဲ့မှတ်ပါဒီလိုပြောရတယ်အဲလိုရှုမှတ်သွားတာ အစဉ်တိုင်းကြတာဘယ်ရောက်သွားတော့ဆိုတော့သင်္ခါရုပ္ပကဆိုတာရောက်သွားတယ်သင်္ခါရုပ္ပကဆိုတာမနာကောင်းပါလေအရိယာမနာရောက်တော့ရောက်တော့မှဆိုတော့မဲ့ဖို့ရောက်တော့မှမနာကိုကောင်းတယ်ခုနဥရိယဗျာညာကောင်းတာတွေလည်းကိုစာဝန်များစွာကောင်းမှသိမွေးပြီးအမနာကောင်းတာအတူလေးတွေခါတယ်အာယုံပေါ်လိုက်ပြီးလိုက်ကြောက်လိုက်အာယုံပေါ်လိုက်ပြီးလိုက်ကြောက်လိုက်အာယုံကပြီးရောပျောက်နေတာလေးတွေမစင်စားမကြံစည်ရပဲနဲ့ ကြောင်းရပြဘာမှဆက်ရပဲနဲ့တတိပီတတိတတိပီတတိဟာအာယုံရောအစီရောအာယုံရောပြီးရောပြောက်လိုက်နေတဲ့အိစ္ဆသဘောတွေဆိုတာအနရှင်းတယ်အဲဒီကြတော့လည်းပဲကျူရမလိုကောင်းပြီးတော့ဒါကိုပါနေတဲ့သဘောကြတယ်ခုနလိုပဲကိုယ်ထဲမှာနေလို့ထိုင်လို့ကောင်းပေါ်ပါနေတာတွေကလည်းအမှန်တမ်းထူးကြပါတယ်နေတဲ့ตายရနေတယ်အဲဒီလိုตายရနေတာဘယ်တိအောင်လို့ဆိုရင်ဟောဌာနာဂာမိနိဝိပဿနာညာဆိုတဲ့အရိယာမသိတက်တော်မလို့ပြေးလာတယ်လို့အမှတ်တည်များလာတာရှိအဲဒီတည်းမို့ตายရတယ် ဘုဒ္ဓဂုတိအောင်လာရောက်တယ်လို့ဆိုတာပါပဲအဲဒီတိအောင်သာယာရတယ်တဲ့အဲဒီလိုသာယာရတဲ့အနန္ဒီတာကဝိပဿနာမရှိမှတဲ့ပုဂ္ဂိုလ်တွေကအကုန်လုံးလက်ခံတယ်ရှိမှတဲ့ပုဂ္ဂိုလ်တွေကလည်းဝိပဿနာထဲမှာသူချာချာဖြစ်လာလို့ရှိရင်နှစ်သက်သာယာပြီးတော့လက်ခံတတ်တယ်တဲ့ဒါငငယ်ကပေါင်းလာတဲ့မိတ်ဆွေနဲ့တူတယ်တဲ့သူကတတ်တာဒီတိုင်းနှစ်သက်သာယာနေလို့တရားကရှင်းမတယ်လို့အရိယာမေဖို့ညာမရောက်လို့ရှိရင်

ကြောင့်မြတ်စွာဘုရားဟောတာကိုင်ခုနခံမှုလေးဆိုရအောင်မွေလေးကောင်ကလေးပါဗုဒ္ဓသုသငါးပြာငါခန္ဓာနှင့်မိညာယံပဲသဆွဲချက်ကြောင့်ကြွားပြက်သုံးညာ ရောက်သွားရသောရောက်ကတဖို့အဲခွန်းကမွေလေးကောင်းကလိုက်ရံကြီးငါးပါးလိုက်အဲကိုမိတ်ဆွေရင်းဖြစ်တဲ့မိညာရံဘက်ကလိုက်အဲ့ဒီရံသူတွေကြောင့်ကြည့်ရတာပဲရောက်တော့ရွာပြက်၃ည၆ဒွါရတော့ရောက်ကတဖို့ရွာပြက်၃ညလူတွေမနေနိုင်တဲ့ရွာပြက်ကုန်းအိမ်တော့ရှိတယ်အိမ်ဆုံးအိမ်ပဲလေးတွေတော့ရှိတယ်ဒါပဲလည်း လူတွေမနေနိုင်ဘူးတဲ့ဒီရွာပဲ3ည6ရွာရရောက်လာပြီရောက်လာတော့ဗာဖြစ်ပြန်တော့ရွာပဲ3ည6ရွာအဲ့ဒီမှာရွာထဲမှာမုံမောပေါ်မှာနဲ့စားကြတွေလိုက်ကြတယ်ဘာမှမရှိဘူးတဲ့လူမမနေပဲဟာကောအိုးရှိပဲမဲ့အိုးတဲ့ရေရှိမလားလို့ရေရေလည်းမရှိဘူးအဲစားကြရှိမလားရှိဘာမှစားကြမရှိဘူးရွာပြက်3ညလူလည်းမရှိသုံးဆောင်စရာလည်းမရှိတဲ့သုံးမကြတဲ့ရွာပြင်းရွာရွာပြက်ကုန်းပေါ် အဲ့ဒါဇာရဲ့၃ညဘာလုံးဆို6ဓွာရပဲတဲ့ဒါကတော့နောက်မှဝယ်ရမယ်ဒီနေ့မဟောနိုင်သေးပါဘူးအဲဓွာ6ပါပဲတဲ့မျက်စိတို့နားတို့နှာခေါင်းတို့လျှာတို့ကိုယ်တို့ဆိုပရိပုဂ္ဂိုလ်တွေတော့ဒါရွာပြတ်မဟုတ်ဘူးအမနာစီကားတဲ့ရွာကြီးမြို့ကြီးစိတ်သာရနေတာမျက်စိကလည်းသာရကြနားနားကောင်းနေတာကြီးလူသားအဲဒီယောဂီပုဂ္ဂိုလ်မှာရွာပြတ်၃ည၃ညလိုပဲဘာမှအသုံးချဘူးဆက်တင်လာမှာ ရွာရဲ့သုံးညာ၆သွားတာဆိုယောက်ကတပုံဆိုရွာရဲ့သုံးညာ၆သွားရသောယောက်ကတပုံ၆အာယုံဟုသုံးစုံဓမြဝင်လာကြ၍အဲရွာရဲ့ကုန်းမှာသူကစားကြမရှိမယ်ဒီတော့သစ်ပင်ရိပ်မှာခဏတကြုံမောမပါမနားလိုက်ဦးမှာပဲဆိုပြီးတော့နားနေတော့ အဲအကျိုးစီးပွားလိုလားတဲ့မိတ်ဆွေကလာပြောပြန်တယ်တဲ့ခန္ဓာကိုယ်ဆောင်တာလို့ဆိုအောင်ပါဟေးမင်းဒီလိုလုံးဖြစ်သေးဘူးဒီပါကိုဓမြအကြီးချက်ဝင်လာကြပြီရွာတဲ့လူတွေ့ရင်လည်းသားမလို့ပစ္စည်းရှင်လည်းယူမလို့လာကြပြီဆိုတော့ဆွတ်ကြည့်ရတာကိုအဲဒါကိုသောအာယုံဟုသုံးဆောင်ဓမြဝင်လာကြ၍ဓမြအကြီးချက်ဆိုတာပါလဲဆိုအာယုံ၆ပါးပါပဲ

ရှိဝဲကန်းစာသက္ကာယမသေမနိဗ္ဗာန်ကိုကန်းထံသောအဲဩဃ40မြစ်ပင်လေရေပြင်ရကြီးရောက်သွားတယ်တဲ့ပြေးတာရေပြင်ရကြီးရောက်သွားတော့ကူးစရာမရှိတော့အဲ့ဒီမှာဒီဘက်ကန်းကဟိုဘက်ကန်းရောက်အောင်ကူးရမှာနောက်ကရန်သူတွေမလိုက်နိုင်ဘူးနောက်ကမူကြီးလေးကောင်လည်းလိုက်လာတယ်ရန်သူကြီးငါးကိုလည်းလိုက်လာတယ် ကိုမိတ်ဆွေရန်သူလည်းလိုက်လာတယ်ပြီးတော့ဓမြကြီး၆ယောက်ကလည်းလိုက်လာတယ်အဲ့ဒါတွေကလွန်မြောက်အောင်ဟိုဘက်ကရောက်မှလွန်မြောက်မယ်ဆိုတော့ဟိုဘက်ရောက်ကူးရမှာကိုဘာမှကူးကြံပြီးတော့ဒီဘက်ကကဘာလို့ဆိုသက်ကာယတဲ့ခန္ဓာ၅ပါးပါပဲအဲဒီဝေကံဇာသက်ကာယမှာခေမနိဗ္ဗာန်ဟူကံထားလို့ဟူကံဆိုတာနိဗ္ဗာန်ပဲနိဗ္ဗာန်ရောက်မှပြီးမှာပါ

စိတ္တမကင်ဖောင်ဖွဲ့ဆင်းပြီးတွင်ကူးရဲ့အထုတ်ချက်ဖြင့်တွင်ကူးရဲ့တော့ဝိရိယနဲ့ကုလိုက်တဲ့အခါဟိုဘက်ကရောက်သွားတယ်ဟိုဘက်ကရောက်တော့နောက်ကမွေလေးကောင်ရန်သူလည်းမလိုက်နိုင်ဘူးရန်သူကြီးငါ့ကိုလည်းမလိုက်နိုင်ဘူးကိုမိတ်ဆွေရန်သူလည်းဟိုဘက်ဟိုဘက်ကသူပိုင်နေမှုပဲအဘဒီဘက်တင်ပိုင်မလိုက်နိုင်ဘူးအဲဒီများကြီးတွေလည်းမလိုက်နိုင်ဘူးတဲ့ဘေးကအန္တရာယ်အကုန်လုံးကင်းလွတ်မြောက်သွားတယ်အဲ့ဒါဘယ်သူလုံးဆိုရဟနာပုဂ္ဂိုလ်ဖြစ်သွားတာရဟနာဖြစ်တော့

အောင်အားထုတ်ရမယ်တဲ့ကနေ့တော့နန္ဒီတာကအကြောင်းနဲ့စပြီးတော့ပြောရနန္ဒီတာကဆိုတာခုနကပြောတဲ့အတိုင်းကောင်းတဲ့အာယုန်တွေဒီတိုင်းဒီတိုင်းနှိမ့်သက်ပါရနေတာတဲ့သူရှိတဲ့အတွက်ကြောင့်ဘဝတန်နေရာတဲ့ဒုက္ခတွေရောက်ရတယ်ဘဝတန်နေရာတဲ့မှာဒီတွေ့ရာမှုလေးကြောင့်တွေ့ရာတဲ့နေရာလေးမှာဖြစ်ပြီးတော့ဒုက္ခတွေရောက်ရတယ် သောနာကောတိကံကောတိကာနာမထေဆိုတာမြတ်စွာဘုရားလက်ထက်ကအမနာသင်ကြားတဲ့ညာနာမထေကြီးတစ်ပါးပါသောနာမထေပါပဲသောနာမထေကနှစ်ပါးရှိသောနာမထေကောလိဝိသဆိုတဲ့သောနာမထေကတော့အမနာနုညသိမ်မွေးအမနာချမ်းသာလို့ငယ်ငယ်လေးကနေပြီးတော့အမနာနုညသိမ်မွေးပြီးချမ်းသာသောနဲ့ကြီးပွားလာတော့ ခြေဘွားများတောင်မှခြေပမိုးများမှာအမွေးပေါက်တယ်ခြေဘွားတောင်အမွေးတွေပေါက်တယ်ဆိုတာနုညံ့တာကအဲ့ဒီသောနာမထေကသူကတပါအနချမ်းသာတဲ့ပုဂ္ဂိုလ်ပါဒီကောတိကာနာသောနာဆိုတာလည်းသူကလည်းပဲသူလည်းချမ်းသာတဲ့တပြေသားတယောက်ပါပဲသူလည်းတရေတာနဲ့နာအစဉ်သာညာရှိလို့သူကောတိကာနာဆိုပြီးတော့နာမည်ပေးထားတယ်လို့သက္ကရာတွေကဖွင့်ထားပါတယ်အဲ့ဒီကောတိကာနာသောနာမထေ ဒီသောနာမထေရအထုပ်ပါတီထဲမှာသူတွေ့ခဲ့ရတဲ့အကြောင်းအရာတွေကတော်တော်စိတ်ဝင်စားစရာကောင်းတယ်သူမိဘတွေကတထေးမျိုးတွေဆိုတော့ငငယ်တွေကကြီးပွားချမ်းသာပြီးတော့အရွယ်ရောက်တဲ့ခါကာလမှာဘာမှမလုပ်ရမကင်ရပါဘူးမိဘတွေကသာသမီဆိုတော့အနံ့ချစ်ကြတာကိုယာဒီကူတို့သုံးပါးနဲ့လိုက်လျောတဲ့အဲတိုက်အိမ်ကြီးတွေအဆောက်အဦကြီးတွေ သုံးမျိုးဆောက်ပြီးတော့မိုးရာသီမှာသင့်တော်တဲ့အဆောက်အဦမိုးတွေမှာနေဆောင်းရာသီသင့်တော်တဲ့အဆောက်အဦဆောင်းတွေမှာနေ၊နှွေရာသီသင့်တော်တဲ့အဆောက်အဦနှွေကမှာနေ၊ကျွေရံနေနဲ့အလုံကျွေးတွေနဲ့အတီးမှုတ်တွေနဲ့အများရန်တကာလဲကျော်ပွဲတွေဆင်ပြီးတော့နေကြနေတာကိုသူကကျော်ပွဲတွေဆင်ပြီးတော့နေအဲဒီလိုနေရာကကိုသူ့ဖေကတော့ကိုစီးပွားရေးတွေလုပ်ရတယ်ဆိုတာကိုစီးပွားရေးလုပ်ရစီးပွားရေးတွေ လေထုံးဖို့စိုက်ပျိုးဖို့စိုက်ပျိုးရေးတွေပါတယ်အများအားစီမံခန့်ခွဲတာသူကမြင်တော့မေးကြည့်ရဲ့တပည့်စိုက်ပျိုးရေးတွေတဲလို့ရပါလားဘယ်ညာလို့ရတာဟာဒီလိုလို့ရတယ်လူလောကဆိုတာမင်းလိုကြီးတဲ့ဘာမှမလုပ်ခဲတဲ့နေရင်ဘယ်တို့အိမ်စားကြရှိမလို့စိုက်ကြိုးကြီးကလောက်ရတယ်ကိုလုံးမကိုပြတာဘယ်သူကလာပြီးတော့ဒီဟာတွေရောက်ဒါရရအောင်လုပ်ပေးမလဲစိုက်ကြိုးကြီးဆိုတာလောက်ရတယ် ဘယ်လိုဆိုရင်တော့အဖေကြီးတဲ့လုံလို့ဖြစ်အကျိုးလည်းလုံးမှဖြစ်မှာမင်းမလုပ်ပါနဲ့အဖေကပြောဟာကျွန်တော်လည်းလုံမှဖြစ်မှာအဖေကြီးတဲ့လုံလို့ကျွန်တော်ကုန်ကူးအောင်ခြေတုံးကကုန်ကူးကုန်ကူးကုန်ကူးကကြောင်းဝယ်တဲ့ဒုက္ခကိုဒါလည်းလဲလဲကုန်ပြီနဲ့လဲလဲပေါင်း900နဲ့ဘုရားရောင်းဝယ်သူကထွက်တာဘုရားရောင်းဝယ်ထွက်

သူတို့ခေါင်းဆောင်ခေါင်းဆောင်လက်ကုန်ကြီးခေါင်းဆောင်အဲစင်တော်နာပါရလားလို့ဆိုရှိကပါမှာပါပဲနောက်ကလူတွေကပြောရှေ့သွားပြီးတော့နောက်ကပါမှာပါပဲပြောအလဲလည်းမရှိရှေ့လည်းမရှိနောက်လည်းမရှိတော့ခုနဲ့ရင်းနှီးတဲ့သူတပည့်တွေကအေးနေကြအောင်ဒီလိုဆိုပြသေးဘူးလို့ဆရာမပါဘူးဘယ်နဲ့လုံးမလို့ပြန်အောင်မှပြင်မယ်ဟာပြန်လို့လည်းမဖြစ်ဘူးကိုလက်ကုန်ကြီးတွေအများကနေပြီးတော့ပြန်ရင်ကျွတ်တို့အကုန်လုံးသေးကုန်နေမှာပဲမဖြစ်ဘူးဆိုတော့ဒါနဲ့မပြန်ကြဘူး

စတော့လဲကြောင်းတွေပါလေရှင်းလိုက်လို့ရမှာပေါ့ဒါကြောင့်မရှိတဲ့နေရာကျရင်ခက်လာတော့အခုကာလလို့ဟိုလာမကြီးအဆက်အသွယ်တွေကလည်းပဲအခုလိုမှမဟုတ်ပဲခြေတုံးကဒေါ်လာနေပါလေပုံတော်သူတို့သွားကြတာတွေမှာဒီလည်းခုတည်းဒီလည်းရှိပါသေးတယ်လာမဆက်သွယ်မကောင်းတဲ့နေရာတွေအဲအခုအခုခင်မာတော့ကိုလာမကြီးကလည်းပဲအမှန်ကောက်အောင်လုပ်ထားတာကိုလာမလည်းပဲမှတ်တိုင်နေနဲ့ဒီညွန်နေနဲ့อืมဘယ်ရောက်တဲ့လမ်းဘယ်သွားတဲ့လမ်း ဘယ်ကဘယ်ပြောင်းဘယ်နှမိုင်ဝေးသည်စသည်ဖြင့်ရေးထားတာသူ့သာလွယ်ကြည့်ပဲတောက်ကြည့်သွားလို့ရှိရင်နားနဲ့ဖြစ်တာမြေပုံလေးရှိသေးတယ်အဲမြေပုံတွေပါလည်းကြည့်သွားတယ်ဒီလိုတော့ကမြေပုံလည်းရှိတာမဟုတ်ဘူးလမ်းမတွေကလည်းဒီလိုရှိတာပေါ့လမ်းမတကိုးတများတွေကပေါ်ပေါ်ပါပြီးဟိုမှာအုပ်ချုပ်ရေးကလည်းပဲဘုရုံကအုပ်ချုပ်ရေးတွေကလည်းတော့ညညနေတာကိုဆိုတာကြည့်ရတယ်တကိုးတများတွေကလည်းလူတစုတစုတွေနဲ့လက်ကုံကြီးတွေပါတွေကိုလမ်းကနေပြီးဖန်တိုက်တာပဲအဲဒီလက်ကုံကြီးတွေမှာလည်းပဲ ဒီလိုဓညတွေလိုက်လို့ရှိရင်အဲဒီဓညတွေခုကောင်မွေးတာလူမိုက်တွေလူစုံကောင်းတွေလည်းအများကြီးပါသေးတယ်ဆိုတာလေသမားတွေပါတွေပါတယ်ဒီလိုသွားတယ်ဆိုတက်တက်တာတာမဟုတ်ဘူးဒါတော့မှလည်းပဲဟိုကလမ်းကအုပ်စုကနိုင်လို့ရှိရင်အကုန်လုံးစိုက်ခိုက်ပတ်ပြပြီးယူကုန်တာပဲอืมအဲဒီတော့သူကနောက်ကလိုက်ရတယ်ဆိုပေမဲ့သူကလမ်းမှန်ခြင်းမှမှန်မှာဘယ်ကဘယ်ရောက်နေမှမသိပါဘူးအဲဒါနဲ့သူတခါလဲမြည်ထားလေးနဲ့လာပြီးတော့လာတော့ မိတွေကတခါလဲအနာခံခံပြီးတော့သွားနေတယ်ဆိုတာကိုအဲရှိကသွားတယ်လားအနာခံခံပြီးသွားနေတော့သူကသူကလည်းပဲယထာတွေဘာတွေလဲမောင်းမှုတော့ဟုတ်ပုံမရပါဘူးသူခုမှတခါလဲစွန့်စားပြီးထွက်လာတာသူကအလောက်ကသူကလုပ်ဘူးလားဟုတ်ပုံမရဘူးအဲဒီတော့မိရတယ်ပဲရေကြီးကိုအနာခံခံပြီးတော့လာပြီးလမ်းကိုနာခါကပြီးလိုက်မယ်အဲဒီဆိုသူကအားမရလို့နှေးလာပါလားဆိုပြီးရိုက်နှက်လို့တော့တခါလဲကြီးတယ်ပါလေဒုက္ခရောက်တာမြန်တော့သူစဉ်းစားတယ်တဲ့ သူတို့လည်းမောလာပန်းလာပြီနားမသိလို့သူနားနာပြီးဖြည်းဖြည်းဖြည်းသွားတာငါသွားရိုက်နေတယ်ဆိုပြီးတော့သူကသူတော်ကောင်းစီပေါက်ပြီးတော့ခဏကကရုဏာလို့ပြောတယ်ကရုဏာဆိုတာသူတော်ကောင်းကြီးကသနာတယ်သနာစိတ်နဲ့ဖြစ်တယ်ဒါတော့သနာစိတ်ရှိတယ်ကွာငါလည်းရိုက်မိတယ်မင်းတို့ငါလည်းပဲမင်းတို့မနှင်းသေးတော့ပါဘူးကဲမင်းတို့လည်းပဲမင်းတို့အလိုရှိရသွားကြတော့ကွာဆင်းရဲသလားမင်းတို့စားကြရစားသွားကြရသွားကြတော့ငါလည်းမင်းတို့မခိုင်းတော့ပါဘူး ငါလည်းငါခြေတော့နဲ့ငါပဲလာလျှောက်တော့မယ်ဆိုပြီးတော့ညီးရထုတ်ပြီးသူကခြေချင်းလျှောက်တာကိုသူခြေချင်းလျှောက်တော့ကျေဥစွာပဲရောက်သွားတော့ဆိုတော့စိတ်ဓာတ်မျိုးကြီးတစ်မျိုးရောက်သွားတယ်ဆိုတော့စိတ်ဓာတ်မျိုးဆိုတာရှိတယ်ကြီးကဗမာပြည်လည်းပဲဒီလိုပဲသူတွေပြောကြတယ်ဘုန်းကြီးကတော့မတူဘူးကြက်တရေတို့ဝါတော်များတို့ရွာကြီးတွေပြီးရှိနေတာလို့အဲ့ဒါစိတ်ဓာတ်မျိုးကြီးတစ်မျိုးရောက်သွားတော့ သူကရေကလည်းမတော့ပါဘာလဲမလဲရေကကတော့အဲ့ဒီမျိုးကြီးတစ်မျိုးရောက်သွားတော့သူကအဲရေရေပေးကြပါရေပေးကြပါသူကသွားတော့သူကလမ်းကဒီတမျိုးရတယ်သူကလည်းစောင့်ကြည့်တယ်သူကလည်းအဲ့ဒီလိုပဲခင်ဗျာသွားတော့ရေကျုပ်စီမှာမပြီးဘူးသူကမျိုးတွေသွားပြီးတော့မျိုးတွေလုပ်လိုက်တာမျိုးတွေရေရေရေပေးကြပါရေပေးကြပါဆိုတော့သူကဒိဋ္ဌမျိုးကဒိဋ္ဌတွေကပြောအောင်မယ်

ကိစ္စမရှိပါဘူးသင်ပြိတ္တာမဖြစ်နိုင်ပါဘူးပေါ့လေသူကသူတို့ကကောင်းမှုမရှိလို့ဖြစ်နေတာသင်ကတော့ဘုရားရှိတယ်နင်တော့ပြောကဲကဲကဲလာတယ်လားပဲကြာသွားပြီးတော့ကြာသွားတော့ဘုမလမ်းပေါ်ရောက်တဲ့အခါခုနစောင့်နေပြီခင်ဗျားကညံကြိုက်ပြိတ္တာမျိုးဆိုစပြောပါတော့ဒီလားသူ့မသွားဘူးခင်မင်းကောင်းကျင်တော်နာတော့ကုသိုလ်ကောင်းမှုတွေပြည့်စုံပါတယ်ဘုံကရှိပါတယ်ခင်ဗျာဘာမှဖြစ်နိုင်ပါဘူးခင်ဗျာတိုင်ခင်ဗျာသွားတော့သွားတော့သွားတော့လို့ရသွားရတော့ဆိုတော့သွားတော့

ကျင်းနေတယ်လေဆင်းရဲဝစပြီးတော့နေတယ်လူတယောက်နဲ့တွေ့ဟွန်းဒါတော့နလားမသိငကားလားဘလုံလားဟွန်းနလားမသိဘူးဘာလည်းမသိဘူးဆိုပြီးတော့သူကသွားတော့ဟိုကသိပြီးတော့နှုတ်ဆက်တယ်တဲ့အဲသောနာလာခဲ့ပြီးတော့မင်းလာတာစိန်ကောင်းမယ်ကောင်းတော့လာခြင်းပဲလာပါလာပါဟိုကခေါ်တယ်အခုဒီမှာလာပါလာပါလို့အင်္ဂလိပ်စကားရေးထားတယ်လို့ပြောတယ်ဆိုတာ ရေးတာရှိတယ်သူကတော့ welcome နေပါတယ်ရေးတာအဲ့ဒါလည်းပဲသူကလာပါလာပါလာနိုင်ပါစေလာနိုင်ပါစေခကြလာတာကောင်းပါတယ်ဟိုကလှုပ်သက်တာလှုပ်သက်တာအဲ့ဒါလည်းဟွန်းမလီအကြတယ်ငါဒီတော့တော့ဝါတော့မှစားတော့ဟိုကပြောသေးတယ်ဟိုကအာဒီမှာရင်ကားတဲ့လူမရှိရဘူးခါတဲ့လူမရှိရဘူးမင်းရေမငါရဘူးမစားရဘူးစားရတော့ရင်ပြည့်စုံရမယ်ဟိုကပြောတော့သူအားတက်ပြီးတော့ သူပြခါရရင်ငိုက်တယ်မပြောမှရေလေးတောက်ပြသည်စားကြလေးစားကြစီကာကိတံပြည်စံကူကဒါလည်းရေပါလေးချိုးပြူပေးအဲဒီပါလေးချိုးပြူပြီးတော့ရေပါလေးလည်းပဲပေါက်စားကြလေးပါသေးကျွေးမွေးပြီးတော့သူအဲ့ခံကြအဲ့ခံနေရတယ်ကွအဲ့ခံပြီးတော့အဲ့ခံပြီးတော့သူဒီ

ပဲနေတော့ကြတော့သူဘုံဝင်မှကြီးပြောက်တာမရှိဘူးခုနနာသမီးလေးယောက်ကြီးလည်းပြောက်တာမရှိဘူးလေဘာတွေဖြစ်လာလဲဆိုတော့ကြတော့ခွေးကြီးလေးကောင်ရောက်လာတယ်ခွေးကြီးလေးကောင်ကတခါတည်းတင်းဝင်ပြီးတော့သူ့ကြိုက်ကြစားကြတာပဲတခါတည်းလှည့်ပြီးတော့ဟိုးအကျော်သေးအသားတွေတခါတည်းတခါတည်းအတင်းဝါပြီးတော့စားကြတာပဲဒါသူခန်းနေရတာဒီနေ့လို့ည

များတို့ဘာတွေဖြစ်အာကျုပ်တို့ကသိကြတယ်ဘာလို့ဒီလိုပြရလဲဒီလိုဖြစ်သူဖြစ်ခဲ့တယ်သူကကြည့်ရသိုးသိုးတွေပတ်ပြီးတော့လာခဲ့တယ်သိုးသားယောက်ျားဖြစ်တယ်သိုးသားယောက်ျားဖြစ်လာတော့ရှင်မကိစီကသနာလို့ထူလာပြီးသုံးပါတယ်မင်းမကောင်းမှုအကုသိုလ်တွေသိမပြင်းနဲ့ဒီကြောင်ရမယ်လို့ပြောတယ်ဟောတမူဝါရောက်ဆိုတော့ကျုပ်ကလည်းမကြောက်နဲ့ဘူးဥစ္စာ ကြောက်နိုင်မကြောက်နိုင်တော့ရှင်မဂ္ဂစီကထပ်တာပြောနောက်ဆုံးမကြောက်နိုင်တော့အဆုံးဒီုံกว่าမင်းဒီလောက်ကြည့်တာမင်းဒီသိုးတတ်တဲ့အလုပ်ကမင်းဘယ်ရှင်လို့ကနေလို့ရတာဒါချင်းกว่าမင်းနေလို့ရလို့ရှင်ညတော့ဒီသားလေးထုတ်ပြီးသွားမှာပေါ့သူတတ်နိုင်တဲ့ဘက်ကနေကိုညရတာကိုခေါင်းကကရုဏာဆိုတာတနာတာသင်ရတဲ့ပုဂ္ဂိုလ်ဒုက္ခရောက်ကြတော့မယ်ဆိုတာမြင်ပြီးတော့တနာတာအဲ့ဒါနဲ့ညတော့ဒီသားလေးဆောက်ကြအောင်ပါပဲ ည၅ပါးသီလဆောက်တည်ပေါ်တယ်ပါဠိပါဒဝရမိသိက္ခာပဒသမာဓိယနဲ့ဆောက်တယ်နေ့တော့သူကပြည့်နေတာသူစားဒါလည်းပဲသူစားကျွေးစီတာများတော့ရှိတယ်လုံးလုံးမဆောက်ကြတာလည်းဆိုရင်သူကတော်သေးတာပဲဆိုအမှန်ကတော့သူစစ်သင်လုံးကျော်ဆောက်တည်နိုင်မှရှင်လုံးမပိုကောင်းပါတယ်ဒါပေမဲ့လို့သူ့အတွက်တော့နေတဲ့တော်သေးတာပဲသူစားကလုံးလုံးမဆောက်တည်ပဲနေရင်နေရောနေရတဲ့ခါလဲအကုန်လုံးဒီအဲဒီခုနကပြောခွေးကစနေတာတိုက်ခါနေရမှာအခု ညညသူကသီလဆောက်ပြီးနေ့သီလပြည့်တော့အဲညဆိုလို့ကျင်တာသိစိန်တွေခံစားပြီးတော့နေရတယ်နေ့ဆိုလို့ကျင်ပြီးအဲနေ့ဆိုလို့ကျင်ပြီးသူ့မှာခွေးအတိုက်ခံပြီးတော့ခွေးစားခံဒုက္ခတွေရောက်နေရတယ်လို့ပြောအဲဒါကြီးပြောပြီးတော့အဲဒီဒိဋ္ဌာကမှားလိုက်သေးတယ်ဒီကွာမင်းဝါသွားကွာမင်းဝါသွားရတာငါလည်းဝါသွားရတာ

ဇဂုရိတ်ကလူတွေဟာမယုံတတ်ဘူးသူများပြောတာမယုံတတ်ဘူးလို့ပြောကြုတ်ပြောရင်ဘယ်ယုံနေမှာတော့ညခင်အားသာမယုံယုံမှာမဟုတ်ပါဘူးမဟုတ်ဘူးပဲယုံအောင်လို့ငါတက်ပြီးသားတကပြေးလိုက်မှာပေါ့ငါအဲ့ဒီသိုးရီပတ်တဲ့နေရာမှာစင်းလုံးကြီးရဲ့အဲ့ဒီစင်းလုံးအောင်မှာကျွေတွေနဲ့အပြည့်ကျွေအိုးမြုပ်ဆိုတာကြီးရဲ့အဲ့ဒါပြောပေါ်ပါအဲ့ဒါပြောလိုက်လို့ချင်းအဲ့ဒါပေါ်ပြီးတော့အဲ့ဒီကျွေတွေယူပြီးတော့သူလည်းပဲသုံးဆောင်စားတော့ပြီစီ ကုသိုလ်ကောင်းမှုလည်းပြုဝေသည်ကုသိုလ်ကောင်းမှုပြုပြီးထိုးလည်းမျှဝေပြီးသည်မျှဝေလို့ရှိရင်ဒီကံရအကုသိုလ်ကံတွေကြောက်ရင်လည်းကြောက်သွားမယ်မကြောက်တော့မှလည်းသက်သာရရမယ်အဲ့ဒါပြောပါကြဒီလိုဆိုရင်ယုံမှာပါပဲသက်သေကံပေးတာပါအဲ့ဒီကြအဲ့ဒီကနေပြီးတော့တခါထွက်လာကြတယ်နောက်လည်းဒီလိုပဲကြည့်တာတွေအဲဒီနေ့ကြည့်တာတွေလည်းကြည့်တာရှိတယ်သူတို့ဒီလိုပဲဖိမ့်မှနဲ့လူတယောက်နာသမီးတယောက်ဒီလိုတွေ့အဲ့ဒီမှာလည်းပဲအဲ့ဒီမှာလည်းပဲသူကောင်းမွန်ကြွေးမွေး ဒီလိုကတော့ကိုပြေပေါ်ကသူကသူပြည့်စင်တော့ကပြမနာဘုံသားမျိုးဖြစ်ရုပ်ရည်ယူကလှပါတော့သူကကာမတုသစ္စာကနေကျူးလွန်လာတယ်ဆိုတော့ရုပ်ရည်ယူကလှပါတဲ့ပုဂ္ဂိုလ်ဆိုတာဒီလိုပဲသူကယူသမီးတွေပါလေဖြစ်စည်းရတယ်သူကအဲ့ဒါနဲ့သူများသူများမရတွေပါလေလိုက်ပြီးပြမမကောင်းမှုတွေပြုလာလို့အဲ့ဒါရှင်မဂစီကသုံးပါတယ်တဲ့ဒီလိုမကောင်းမှုမပြုနဲ့ဆိုတာမနေနိုင်လို့သူကလည်းဒီလိုပဲသူကညာညာကို

အဲနေဝင်လို့ရှိရင်ပြင်နာသီစဉ်နတ်ဘုံမိမာနေလည်းကြောက်သွားတာပဲဒီကိုခန္ဓာသူပြုစုပြီးတော့နေသနာသမီးလည်းမရှိတော့ဘူးနာဝနာစတွေလည်းမရှိတော့ဘူးသူသာမန်လူကြောက်ဖြစ်ပြီးတော့ကိစ္စညာကြီးကနာကြောက်ကြကောင်းကြီးကြီးဆိုတာကိုအဲဒီကိစ္စညာကြီးကသူ့ကိုတခါလဲလာပြီးတော့ဒီကုလုံးပတ်တော့တာပဲတဲ့သူကဒီကအတွေ့အထိဖုဒ္ဓဘာယုံကြီးပါရလာတာကိုသူသဘာဝတော့ကြားတယ်သူကဟုတ်မယ်ကိစ္စညာကြီးကဒီကုလုံးပတ်ပြီးတော့တခါလဲသူကြိုက်ခဲစားတာပဲကိစ္စ တော့ကြောက်ကြရကောင်းတယ်သူကသူကတော့ကြောက်ကြရကောင်းတယ်အဲ့ဒါတခါလဲညလုံးသူဒုက္ခရောက်တယ်မနဲ့မိုးလင်းလာပြီနေထွက်လာပြီဆိုတဲ့ခါကျဒီကိစ္စညာကြီးလည်းကြောက်သွားနာဘုံဝိမာန်လည်းတရားပေါ်လာနာသမီးရောပါရောတရားပေါ်လာအဲ့ဒီမှာနာသိစိန်နေလို့သုံးတော်ခံလာရတယ်တဲ့အဲ့ဒီပုဂ္ဂိုလ်ကလည်းမှားလိုက်သေးတယ်သူသားရှိပါတယ်သူလည်းမကောင်းမှုတွေပြုနေတယ်အဲ့ဒါလည်းပဲသင်္ကြန်ဝင်ပြီးပါဆိုပြီးတော့မှားလိုက်အဲ့ဒါလည်းသူသက်သေကံနဲ့ပါပဲသူ သူသိသိထားခဲ့တဲ့ရွှေဘိုးနဲ့သူကလည်းမှားလိုက်တယ်နောက်တစ်ခါတနေရာအဲ့ဒီကနေသွားတဲ့ခါကျတော့အမျိုးသမီးတယောက်မျိုးသမီးတယောက်မနာတင်းနေတဲတဲ့ဟိုစသင်းလို့ဘုံမိမနဲ့ဒါကလည်းပလင်းပေါ်မှာပလင်းသူသာဂရင်လိုဟာပါပဲသူကဂရင်လိုစီစီကြရမဟုတ်လို့၄000ပြင်းတယ်လို့သူကပလင်းလို့ခေါ်တယ် ဟိုပလင်ဆိုတာနဲ့ဗမာပြည်နားလည်တာကတော့ကောပလင်ကြီးဆရာဆရာတိုင်းနဲ့ပလင်ကြီးဒီလိုနားလည်ဒီလိုမဟုတ်ဘူးလို့သာ၄တောင်ကိုအိအိယာတစ်မျိုးပါပဲကွာ၄တောင်ပြင်သူပလင်ခေါ်တယ်အဲဒီမှာခြေတော့၄ကြောင်းမှလည်းခြေတော့က၄ကြောင်းရှိတယ်အဲဒီခြေတော့၄ကြောင်းမှစိတ်ဓာတ်၄ကောင်ရှိတယ်ကျိုးနဲ့ပြည့်ကြီးတယ်ကွာကျိုးနဲ့စိတ်ကြီးဘယ်မှပြည့်နေပြည့်တာ၄ကောင်ခြေတော့ကြောင်းကိုပြည့်တာတစ်ကောင်ခြေတော့ကြောင်းပြည့်တာတစ်ကောင်နဲ့သူကအပေါ်ကတော့သူကအဲနာသမီးအနေမျိုးပေါ့အဲ့ဒါသူက သူကတော့နာသမီးနဲ့နာသမီးပါပဲသူကတော့အကုသိုလ်မရှိပါဘူးအဲ့ဒါသူကတော့အာသာဆိုလို့ရှိရင်နာသမီးဖြစ်မှာပဲဒါမှမဟုတ်ရင်လည်းပဲငကားမဖြစ်မလားဂလုံးမဖြစ်မလားဟွန်းတကူရှိတယ်ချမ်းသာတဲ့ပုဂ္ဂိုလ်ပဲဆိုပြီးသူထားတဲ့အဒီမှာသွားတော့ဘုရားကောင်းကပြောတယ်နှုတ်ဆက်ပါတယ်ဘောနာလာခဲ့ပါလာခဲ့ပါမင်းလာတာကောင်းတော့လာခြင်းပဲဒီမှာရေမငါရဘူးသာမသာရဘူး မ်းမသာနေရမယ်ဆိုတော့ကောဟောတော့သူကပြောအဲမကြီးကျွန်တော်ဖြင့်မနာရင်ကနေပါတယ်စားလဲမနာစားနေပါတယ်ဆိုရင်မငါရဘူးမစားရဘူးလာလာဆိုပြီးတော့တခါတည်းဘုံကြီးမှာမော်တင်ပြရေမိုးချိုးပေးအဲအစာတွေပါတယ်လဲကျွေးအဲကျွေးပြီးတဲ့ခါကလာကြတော့သူကအဲဒီအောက်ကစိတ်ဓာတ်လေးကောင်ရဲ့အကြောင်းကိုသိသိကျင်လို့သူကသူလက်တွေ့သိသိကျင်တာနဲ့ပြီးရ အဲဒီနာသမီးကပေါ့သူကတော့နာသမီးပါသိတာဆိုမယ်သူကသိတာမဟုတ်ဘူးသူကတော့နာသမီးပဲသူကဒုက္ခမခံရပါဘူးသူကတော့မကောင်းမှုမရှိဘူးသူကကောင်းမှုပဲအဲဒါသူကမှားထားခဲ့တယ်သောနာဟောဒီကောင်တွေတောင်းလို့ရှိရင်နော်ဘာမှမကျွေးရင်လည်းမပေးရင်လည်းဆိုပြီးတော့သူကတခါလဲခါနဲ့ဝင်သွားခါနဲ့ဝင်သွားတော့ဝတိတာတွေကတောင်းကြတာသောနာမင်းတော့မနာဘုက္ခကောင်းတဲ့ လူပဲအဘုံမှာရှိတယ်လို့ခင်ဗျားတော့အနာဘုံမှာရှိတယ်ခင်ဗျားတနာရတနာရပါပဲသူတို့ကျွေးစမ်းမအောင်အာသူတို့ခိုင်းတယ်မစားရဆိုတော့အဲဒီမှာသူကပထမဆုံးသူပြောက်ကိုသူကစားစရာပြစ်ပြီးတော့ကျွေးတယ်ကျွေးတယ်နဲ့ဘာဖြစ်တော့ဆိုတော့ခွဲတယ်ဟိုလည်း ဖွဲတွေရွတ်မော်တွေပေါ်တယ်ဒီမှာဘုရင်နာမှာတော့ရွတ်မော်တွေပေါ်တယ်အဲဖွဲတွေရွတ်မော်တွေဖြစ်သွားတယ်ဖွဲတွေဖြစ်နေပေါ့ဖွဲတွေဖြစ်နေဖြစ်သွားအဲ့ဒါတွေစားရဒီအကောင့်ပေးတာလည်းမုံနေပါလိမ့်သိဖွဲတွေဖြစ်နေဖြစ်ပြီးစားရတယ်နောက်ကြောက်တစ်ခါပေးလိုက်တဲ့အခါကာလကြတော့လည်းပဲဟိုက

နောက်ကြောက်ပေးလိုက်တဲ့အခါကာလကြတော့ဘာဖြစ်လဲဆိုတော့အဲကြီးတွေတွေးတွေဖြစ်ပြီးတော့အဲ့ဒါတွေကိုစားရတယ်သိတာအဲတိုင်းမှာတိုင်းလေးကောင်းတိုင်းလေးယောက်မှာကြည်ထားတဲ့ပြည်တယ်လေးယောက်အကြောင်းအဲ့ဒါတွေမြင်ရမြင်ရတော့မှခုနအခန်းထဲကနာသမီးကပြန်ထွက်လာပြန်ထွက်လာတဲ့အခါဘောနာကိုသူကပြောတယ် ဟောနာငါပြောတာပဲမင်းအစဒီကောင်းနေမကြွေးနဲ့သူတို့ဒုက္ခရောက်ကုန်မယ်မကြွေးနဲ့လို့ပြောတာမင်းကြွေးတာကိုသနာပါဗျာသနာတာကိုသနာတော့မကြွေးပဲနေနိုင်ဘူးဗျာသနာတော့ကြွေးရရတယ်မင်းကသနာတာဟုတ်သားပေါ့ငါသူမင်းနဲ့ပို့ပြီးတော့သနာအောင်မှာမင်းကငါတဲ့ပို့သနာရအောင်မလားဟောပြောတာဒါတော့မေးတယ်မေးပါဦးခင်ဗျာဒီဟာဒီနဲ့ဘယ်နဲ့တော့ပြီးတော့သူတို့တော်စလို့တော့ဘယ်လိုစတယ်ဆိုတော့ပြောတာကိုဒီဟာတယောက်က သူ့ရှင်းဘဝတုန်းကခင်မွန်းယောက်ျားပဲတယောက်ကသူ့သားပဲတယောက်ကသူ့ချွေးမှာတယောက်ကသူ့အိမ်မှာခိုင်းစင်နေတယ်ကျွန်းမှာတဲ့ဥစ္စာတွေသူသူမကင်းညို့မှုနေတယ်ဒါတွေအဲ့ဒါတွေဘာကြောင့်ဒီလိုဖြစ်ရတာတော့လို့ဆိုတဲ့အခါကျတော့နက္ခပွဲသမင်ကြီးကတော့အဲနက္ခပွဲသမင်တွေဆိုတာရှိတယ် အကောင်းငယ်နဲ့ထပ်တွေနတ်တွေကိုယူရပြီးတော့ပူဇော်တဲ့ပွဲတွေလည်းဖြစ်ပါလိမ့်မယ်ဟိုအိန္ဒိယမှာဆိုတော့အဲ့ဒီပူဇော်ပွဲလုပ်တဲ့ခါကာလကြတော့စားကောင်းတော့ဖွယ်တယ်မုံနေပါလေဆိုတော့လောက်ကြတာပေါ့လေလို့သာသူရသူရလည်းဗမာပြည်လည်းဗမာပြည်လည်းပွဲလာနေပြီရှင်မုံစီကျော်တွေပါလေဆိုလောက်ကြတာပဲလို့သာကြီးကဒီလိုလောက်ရတာအခုတော့ကိုယ်တိုင်မလောက်ကြဘဲနဲ့ဟိုမှာဆိုင်ကဝယ်ရတာ ခြေတုံးကတော့ဒီလိုလောက်ရတာဆယ်ရည်ပါရင်တော့ရတယ်ဒီလိုကုသဒီလိုတော့ခြေသာပါမူစီကျော်တို့ပါမူဖက်ထုတ်တို့သာလည်းလောက်ရတယ်အဲဒါခါကြီးကြည့်ကြလို့ချင်းပုံတွေလုပ်ပြီးတော့ကိုရသည်ရတဲ့ပေးရကမ်းရတယ်ကျွေးရတယ်ဒါတဲ့ပုဂ္ဂိုလ်တွေကျွေးရဟိုမိကျွေးတဲ့အိမ်သွားသွားပြီးတော့မုန်းတွေပါဒီလိုစားရတယ်တော့ရတော့သူကလည်းသူအကျော်သားသူကအကောင်းဆုံးသူကဒီလိုပဲလုပ်ကြတာမြို့ကတော့အဲ့ဒီလိုသုံးတာတဲမရှိဘူးတော့မှတော့အဲ့ဒီလိုပဲတရားနဲ့တရားဟိုရနဲ့ဒီရတာပဲ ပွဲလမ်းသမီးတွေရှိတဲ့ဘုရားပွဲတို့ကျောင်းပွဲတို့ဘောဒီလိုပွဲတွေပါပဲအဲဒီလိုပွဲတွေမှာလက်ဆောင်ပေးအဲစားကြတောက်ကြတယ်လုံးကြတယ်အဲဒီလိုလုံးတဲ့အခါသာကောင်းတောက်ပွဲတွေသူကပြင်းစင်ထားပြီးတော့အပြင်းရှိနေတဲ့အခါမှာအရှင်မာဂတိမထေရကသူ့အိမ်ဆုံးကကြွလာတယ်တဲ့အရှင်မာဂတိမထေရကကြွလာတော့အရှင်မာဂတိမထေရရဲ့ကာယင်တည်းမိသက်ပုံ

သင်တော်တယ်လို့ကြည့်ပြီးတော့နေရတာနဲ့ပြူပါလေအခုကလည်းတောင်တန်းသာသနာပြုသွားတာနဲ့ခတ်တူတူနဲ့ပြူပါလေဟိုမှာနေနေရတာညာသံဃာလည်းသိမ့်မရှိဘူးအဲ့တော့ဒီဒီမျိုးသမီးကအဲဒီတော့ကယမနာအမျိုးပဲတဲ့ပုံနည်းမှခေါ်တာပါလေဗမာပုံနည်းမှလည်းပြန်တယ်ယမနာကိုပုံနာဆိုပြီးဗမာပြန်တယ်ဘာဖြစ်လို့ပုံနာလို့ပြန်တယ်လဲဆိုတော့တဖြည်းဖြည်းကြောက်လာတာယမနာကနေပြီးတော့ ဗန္ဒနာဗန္ဒနာဆိုတာဟိုအတော့ကကြောက်စာတွေမှာလည်းရှိတယ်ဇမနာဗန္ဒနာရေးတာလေဗန္ဒနာဗန္ဒနာကနေပြီးတဖြည်းဖြည်းဒီဗမာပြည်ရောက်တော့အမွန်တွေကလည်းဗန္ဒနာကနေပြီးတော့ဗန္ဒနာကပုံသားပြစ်လာတယ်ဆိုတာကိုဆိုတာဟုတ်ခုလောက်ကြာကြီးဆိုတာသူပြောင်းလာတာပုံသားကပြည့်စုံတယ်နဲ့တော့မဟုတ်ဘူးလားအတန်ပြောင်းလာဘုန်းကြီးငယ်ငယ်တုန်းကစဉ်းစားကြည့်တော့ဇမနာပုံသားပြည့်စုံတယ်နဲ့ ဒီကောင်းကြီးနဲ့တဲတော့မတော်ဘူးလို့စဉ်းစားကြည့်သူကတဲတော့မတော်ဘူးအခုကြောင်းလာတာဆိုတော့တော်ပါရဲ့ဆိုကြောင်းလာတာကသာအဲပါမဏကနေပြီးတော့ပါမဏကပုံသားပြစ်လာအဲတော့ဇမနာကပုံသားအဲပုံသားအမျိုးသမီးကိုတော့ဇမနီပါဠိလိုခေါ်တယ်ဗမာလိုကျတော့ပုံသင်းပါတဲ့ခေါ်တယ်ပုံနမပေါ့ပုံနမအဲသူကကြီးကပုံနမဖြစ်ခဲ့တယ်တဲ့ပြောကြတာဇမနာပုံသား ကုဏမျိုးတွေယမနာမျိုးတွေယမနာမျိုးတွေဆိုတာကတော့ဘုရားဘာသာတရားနဲ့ဘုရားတော်ဆန့်ကျင်တာပဲဘာဖြစ်လို့လဲဆိုယမနာတွေကသူတို့ကလောကမှာလူလူလူလူမြတ်တွေလုံနေတာအစတော့သူတို့ကဆရာတွေပဲသူတို့ကပူဇော်ကံဆရာတွေဘုရားမြမကြီးရဲ့သားတွေဆိုပြီးတော့သူတို့ကပူဇော်ကံဆရာတွေသူတို့မှသာလင်းမြမကြီးရဲ့သားဖြစ်ပြီးတော့မြမကြီးရဲ့အမွေနဲ့ခံလိုက်တယ်တရားကျင့်သုံးလို့ရှိရင်သူတို့ပဲအဲ မြမမြမလောကကိုရောက်နိုင်တဲ့ရှင်ပုဂ္ဂိုလ်တွေမရောက်နိုင်ဘူးဆိုပြီးတော့ဘယ်လိုဘယ်လိုကဒါလည်းတည်နေထားတာဒါလူတွေကိုဝါဒပြန်ထားတာပေါ့လေသူကမဟုတ်ပေမဲ့လည်းလူတွေကအဟုတ်ယုံနေသူတို့ကပညာရှိတွေဘုံကအဲ့ဒါဗုဒ္ဓမြတ်စွာဘုရားပေါ်လာတဲ့ကဗုဒ္ဓမြတ်စွာဘုရားကဇမနဝါဒတွေကိုအမြဲတမ်းတခါတည်းမဟုတ်မမှန်တာတွေကိုထုတ်ပေါ်ပြီးဟောနေတာဒီဟောတဲ့ကြိုင်မဟုတ်ဘူးဗျာတွေမဟုတ်ဘူးဗျာတွေမဟုတ်ဘူးသားတွေဟောနေတော့သူတို့နဲ့ဆန့်ကျင်ပဲပြည့် တို့ဝါဒနဲ့မတူမတူတော့တို့ကဘုရားဘာသာနဲ့တော်တော်ကိုမတည့်ဘူးဒါပေမဲ့လို့အဲ့ဒီမျိုးသမီးကတော့ဗราတရားနဲ့ပြည့်စုံတဲ့မျိုးသမီးဖြစ်တော့ရှင်မာကစီလာတော့ကြီးညိုပြီးတကရာသူကသုံးစားသုံးကားပြီးတော့သူတမ်းပြီးတဲ့အခါသူကတကယ်သူ့မှာတော့ကုသိုလ်တွေပြည့်လို့ဗီတိပါမှုစားတွေနဲ့အဲဒီလိုကြီးညိုပဲကောင်းတဲ့ကိုယ်မူရာနဲ့ပြည့်စုံတဲ့စိတ်မူရာနဲ့ပြည့်စုံတဲ့ရှင်မြတ်ကိုသူသားရပါပဲလေသူစိတ်ထဲမှာတော့ကြီးညိုပြီးတော့နေတာ နည်းကဘုန်းကြီးဟောတဲ့တဲ့သုပ္ပတိပါဏောလောဘဒေါသမောဟကင်းကြောင်းကောင်းသောအကျင့်ကိုကျင့်တော်မူရပါပဲ။သံဃာတော်အာဟုဆိုသူတို့အာဟုရတယ်။အဲသံဃာအာဟုတယ်ဆိုတာငါလည်းယဉ်ကြီးလို့အာဒီဘုန်းကြီးကငါ့ကိုကျွေးဘူးတယ်မွေးဘူးတယ်ငါ့ကိုရဝိဇ္ဇဆောင်မှုတယ်ငါအကျိုးဆောင်မှုတယ်ဒီလိုကျင့်ကြွားတာပေါ့။သီလသမารိပညာဂုဏ်တွေအာဟုပြီးကျင့်ကြွရတယ်။လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်သီလအကျင့်သမာဓိအကျင့်ပညာအကျင့်တွေကိုကျင့်ပါပြီလေလို့ ဒီကျင့်နေတဲ့ကြီးညိုရတာအဲဒီမျိုးသမီးကစင်မာကစည်းမတဲ့ကြီးညိုတာဒီနည်းနဲ့ကြီးညိုတာသူဘာမှရှိကသိဘူးတာမဟုတ်ဘူးအကျိုးလည်းဘာမှမဆောင်ရဘူးနောက်လည်းဆောင်ရလိမ့်မယ်လည်းမျောလင်းမယ်မရှိဘူးသူကသောပတိပါနောလောဘဒေါသမောဟကင်းကြောင်ကောင်းမွန်စွာကျင့်ကြံတော်မူရပါပဲ၏လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်သီလကျင့်တွေကိုကျင့်တယ်သမာဓိပညာကျင့်တွေကိုကျင့်တယ်အခုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေသိပို့ပြီးသိတာပေါ့လေသူက ရာထုတယ်ဆိုတော့လောဘဒေါသမောဟတွေကျင့်အောင်လို့ကျင့်တာကိုယ်လည်းကျင့်လို့ကျင့်တာတော့ကျင့်နေတာပဲသူကအမှန်အမှန်တင်ပြတယ်တိုင်းဆိုရမယ်ဘာငါကုံအောင်မှုကုန်လေသုတိပန်တော်လောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာကျင့်ကြံတတ်သောဘာငါတော်မြတ်ပါပေတကား ဥပတိပန္နောလောဘဒေါသမောဟကင်းညာကောင်းမွန်စွာဖြင့်ကြံတတ်သောသံဃာတော်မြတ်ပါပေတကားဥပတိပန္နောလောဘဒေါသမောဟကင်းညာကောင်းမွန်စွာ ချမ်းသာသောသံဃာတော်မြတ်ပါပေတကားအဲဒီကုံနဲ့အောင်ပြုရတယ်တဲ့မထေကြီးပဲဖြစ်ဖြစ်ရဟငယ်ပဲဖြစ်ဖြစ်ကိုရင်ကလေးပဲဖြစ်ဖြစ်လောဘဒေါသမောဟကင်းအောင်ကျင့်တဲ့သံဃာတော်ပဲလို့သံဃာတော်ကိုအောင်ပြုပြီးတော့အယုသေးသေးရတယ်၊ကြိခိုးရတယ်၊လှူဒါန်းရတယ်။ဘာလို့တော့ဆိုလို့ချင်း အခုမြတ်စွာဘုရားရဲ့သင်တို့ရုပ်ပွားတော်တွေသေဒီတော်တွေတွေ့တဲ့အခါရှိခိုးရတဲ့အယုဒိပြုရတယ်။မဆင်စစ်ကတော့ဒါကဘုရားအစ်စ်တော်မဟုတ်ဘူးဆိုတာ။နှစ်ပေါင်း2500ကျော်ကာလကသင်ကြားရှိခဲ့တဲ့ပြိဋိဘာသံတော်ပြီးဖြစ်တဲ့မြတ်စွာဘုရားရဲ့ကိုတော်သားသင်တို့တော်တွေလှုပ်ထားတယ်သေဒီတော်တွေစီထားတယ်။အဲဒီသင်တို့တော်သေဒီတော်တွေကိုအာရုံပြုပြီးတော့ဒီသင်တို့တော်သေဒီတော်တွေဟာ

အဲဒီကအထိတ်မှသဘောပဲအဲဒီစေတီကြီးရှေ့တော့သင်းတော်ရှေ့တော့သွားပြီးဒီကိုလို့ရှင်ပြန်ဘုရားစစ်ကိုပို့ပြီးတော့တတိယအဲဒါကြောင့်ဒီလိုနေရာသွားပြီးတော့ရှ िख ိုးရတယ်ရှ िख ိုးတဲ့အခါကျတော့ဘုရားစစ်ကိုအာရုံပြုရတယ်ဒီမိတွေပါလေထုံးလို့ရှိရင်လည်းအဲဒီဘုရားစစ်ကိုအာရုံပြုပြီးတော့ဒီမိထုံးရတယ်ရေချမ်းတို့ပါတော့တူရတယ်နော်ဒီစီမီကဘယ်မှာလင်းလို့ဆိုထုံးရလင်းလင်းတာပေါ့ဟို2500က ဒီပေါင်း1500ပုငယ်တဲ့ဘုရားထံတော်ပဲသွားလင်းမလဲဒါပဲမဲ့လို့စေရနာအားဖြင့်တော့အဲဒီနေပေါင်း1500ကဘုရားကိုအာရုံပြုပြီးတော့လူသားတော်ဒီလူဟာဘုရားကိုလူရမြည်တယ်လူတယ်လို့ဆိုရတယ်ဒါလိုပဲသုပတိပါဏအစရှိသောသံဃာကုံတွေအာရုံပြုပြီးသံဃာကိုရှစ်ခိုးလိုက်လို့ရှိရင်သံဃာအစ်စ်ရှစ်ခိုးရကိုရှိရောက်နေတဲ့ပုဂ္ဂိုလ်ကတော့မထေကြီးလည်းဖြစ်ရင်ဖြစ်မယ်မထေငယ်ကျဖြစ်ရင်ဖြစ်မယ်ကိုရင်းငယ်လည်းဖြစ်ရင်ဖြစ်မယ်တပါးလည်းဖြစ်ရင်ဖြစ်မယ်အများလည်းဖြစ်ရင်ဖြစ်မယ်

နှိမ့်ကြလာသောဘာငါတော်မြတ်ပါပေတကားအဲဒီဘာငါကုံနဲ့အာရုံပြုပြီးဇမကိစ္စည်းကိုသုံးကလည်းရတော့ဒီအမျိုးသမီးကတော့အမတန်ကိုပိဋိပါမုဇ္ဇာတွေဖြစ်ဝမ်းမြဝမ်းသာနဲ့အခုလည်းပဲဒီလိုပဲဘာငါကုံနဲ့အာရုံပြုပြီးတော့လူတိုင်းရတဲ့အခါမှာအဲမျိုးသမီးတွေရောမျိုးသားတွေရောဝမ်းမြဝမ်းသာတွေသိဖြစ်ကြကောင်းတာပါပဲအခုဝါစုဥခါကာလမှာ

ကျင်ပုံလာယနေ့လေကျုပ်တို့အနာကံကောင်းကျင်မာကစည်းမြေအိမ်ကြွလာလို့ဟောတယ်မှာဒါရယ်မုံရတဲ့သာဝေသာဝေလေးလှူဒန်းလိုက်ရတယ်အမှန်တော့ဝမ်းမြောက်ဝမ်းသာစရာကောင်းတယ်အဲဒါတွေကိုဝမ်းမြောက်ပါလို့သူကပြောတော့မျိုးသမီးကသာသူကသရာတရားရှိတော့စိတ်ကောင်းနှလုံးကောင်းဝင်နေတာကိုအဲဒီမျိုးသားပုံသားကတော့စိတ်ကောင်းနှလုံးကောင်းကဝင်မှုသူသား

သေကြဝါရဏကဆိုတော့သူသန့်စင်းနေရေးထားတယ်ဘုန်းကြီးကတော့ပါဠိလိုပြန်တာသာသမာပဲအကြောင်းမုံတကောဥရိယုတ်ဖြစ်သောသောသမဏကောအထိုယဟယုတ်သည်ဘုသာပလာဝေပွဲအခြင်းကိုနဘကရတိမစားလေသည်

ဒီယဟန်ကျွေးလိုက်တဲ့အတွက်အလကားကဆုံးရှုံးသွားတာပဲဒီလိုတွက်တာပဲပြီးတော့ဒီမျိုးသမီးကိုသူကသဘောမကျတာနဲ့သူကျင်စဲတဲ့သဘောလို့တာဒီသရုံးဦးကြီးယဟန်ရုပ်ကိုညာယုတ်ဘာဖြစ်လို့လူရတယ်လဲဒီကရုံးကြီးညာယုတ်ကသူနဲ့ထိုက်တာနဲ့ခွဲရှင်းမစားပဲနဲ့ဘာဖြစ်လို့ဒီအကောင်းကြီးစားသွားရတယ်လဲအမှန်ဘုရားနဲ့ဆုံးရှုံးသွားတယ်လို့သူကယူဆတာပဲသိကြတယ်

ပြောလို့ပြုလို့မရဘူး။အင်းငါသားလေးတော့ပြင်ကုသိုလ်ဖြစ်ပါစေတော့ဆိုပြီးသူသားလေးသူသတိရကြမှာကိုသူသားလေးကိုကုသိုလ်ပေးခြင်းနဲ့လားကုသိုလ်ပေးခြင်းနဲ့။နဲ့သူသားလေးတည်းသူဒီမှာကတိဆွကျွေးတဲ့သူအတွက်လူမောဒနာပြုဝမ်းမြောက်ဝမ်းသာပြုဖို့ရတာတို့ခေါ်ဖို့ရပါဘူး။ပီတိပါမောဇာတွေဖြစ်မှာပဲ။စိတ္တိသူကုသိုလ်တွေပွားလိုက်မယ်အောင်မြင်ပြီးတော့သူသားပြောပြန်လာတော့သားကလည်းပဲထို့အတူပဲသူ့အဖေလိုပဲ။သူကလည်းပဲသူကဗြဟ္မဏဝါဒဆို သမဏဝါဒဖြစ်နေဒီရားယုတ်ကြည့်တာအလကားပဲလို့သူကယူဆတာသူကလည်းပဲရှင်းသေးတဲ့သဘောနဲ့ပြောကြတယ်ဒီလိုပဲသူကတူတူပါပဲသာသမာပဲအကြောင်းမုံကောအဲကရုပ်ဥပ္ပယုတ်ဖြစ်သောသမဏသောသမဏကောထိုရာယုတ်သည်ယောဂုလာတန်တွေပဲတန်တုံးကိုနာပဲခရတိမစလေပြီတည်းခုနဲ့တော်တာကတော့တန်တုံးနဲ့တော်တာပဲတန်တုံးမစားဘဲနဲ့ဘာလို့ဆိုရင်အကောင်းကြီးစားတော်ပါလိမ့်မလို့လို့ဆို ဒါနဲ့သူနောက်ဘဝကျတော့အဲ့ဒီမှာတိုင်းတိုင်းမှသူကျင်းနေတွေ့တာပြီသူစားရတော့ဆရာပေးတယ်ပေးတယ်သူတန်သုံးတန်ကလေးကောက်စားနေခုနသောနာကကျွေးလိုက်တဲ့ကအကောင်းနေတယ်မဟုတ်ဘူးစားကြတယ်အကောင်းနေကျွေးတယ်သူကြတော့တန်သုံးတန်ကလေးကျင်းဒါနဲ့အဲ့ဒီဘုံနေမှာကအဲငါချွေးမှဘုံနေမှာကတည်းကသူချွေးမှကကြည့်တယ်သူချွေးမှက ဒီပွဲလန်းတယ်ရှိတဲ့အခါကျတော့မိတ်ဆွေတငယ်ချင်းတွေကဆွေမျိုးတွေကနေဒီလက်ဆောင်လေးတွေပေးကြခဏပြောတယ်ကလက်ဆောင်လေးတွေပေးတော့စားဝတ်တော့ပွဲအကောင်းနေပြီးတော့ပြီးမှလာသူကအကောင်းကြီးကိုကိုယ်တိုင်စားပြီးတော့မကောင်းတဲ့ဥစ္စာတွေအဲဒီသူ့ရောက်ခမကိုပေးတာကိုသူကရောက်ခမပေးတော့နောက်သူ့ဆွေမျိုးတွေနဲ့တွေ့တဲ့အခါကျတော့မွေးကြည့်တယ်ဟေ့မင်းတို့အင်မတန် သာနာသာရိသာရိသာရိခါရဲကြားပါနေတယ်လားဒုဗိကဟမ်းဖို့ခေါင်းပါနေနေကြသလားဘယ်နဲ့လဲဝလာနေရှိတဲ့အခါလက်ဆောင်ပေးတာတော့ညံ့လာပါလားတို့အိမ်ပေးတာညံ့တာဘာတွေဘာတွေပေးတယ်ဟိုကသူမျိုးတွေကအာအောယူဖြစ်နေတယ်တို့ကြပေးတာတော့အကောင်းကြီးပေးတာမဟုတ်ဘူးဒီကအကောင်းကြီးမုံကြီးဘယ်လိုဘယ်လိုမုံကြီးလုပ်ပြီးတော့ပေးလိုက်တာအကောင်းကြီးမကြပါဘူးတို့လည်းပေါ်ပါတယ်ဟိုကပြောကောင်းကောင်းနေပေးတာပဲမင်းချွေးမာဒီတို့ပေးတာပဲကောင်းကောင်းနေပေးတယ် ဆိုတော့သူကဒီကျူးမာတော့မကြောက်ငါကျူးမာကောင်းတယ်သူစားပြီးတော့မကောင်းတာတွေငါပေးတာပဲလို့ပြီးတော့ကျူးမာပဲသူကပြောတာကိုအဲကျူးမာနဲ့သူမျိုးတွေကငါလက်ဆောင်ပေးတဲ့အခါအကောင်းတွေပေးတယ်ဆိုတာကောနေငါပေးတာတော့မကောင်းတာတွေပေးတယ်နေကောင်းတာတွေစားပြီးငါပေးတာဒါနေရမကြဘူးပြောတော့ကျူးမာကလည်းပဲသူမဟုတ်ရတဲ့အကြောင်းသူ့ဘောပြေးရောက်လာတာကိုမြုပ်လာမဟုတ်ရတဲ့အကြောင်း အမှန်ကတော့ဟုတ်ရင်ဟုတ်တဲ့တိုင်ဝန်ခံပြီးတော့တောင်းပန်လိုက်ရင်ဒါသက်သာတယ်ပြစ်သိမ့်မရှိဘူးအခုတော့သူကအဲသူ့ပေါ်ကြည့်ရောက်လာတာလေလွတ်အောင်လို့သူမဟုတ်ပါဘူးဆိုပြီးတော့တွေ့ကြည်သေးတယ်ဘောသူလုပ်တယ်သူကအနက်နင်းလာတဲ့ဗာမျိုးတွေကတော့ကြောက်စရာကောင်းတယ်သူကမျိုးသမီးတွေကချိန်ကြတယ်ဟုတ်လားချိန်ကြတယ်ဘာလေးကြပြင်းတယ်ဒီရောက်တဲ့မျိုးသမီးတွေမနဲ့ပြောတယ်အဲဒီသေးပါပဲမဟုတ်လို့ရှိရင်မောင်ကြီးနဲ့မှကြားခဲ့ရပါသေးရဲ့ပြောတာ အောင်မယ်သူ့သာဟန်ကြတာတော့သူ့ကြကြိုက်မှမဟုတ်ဘောင်ကြီးရဲ့နမကြကြိုက်မှဘူးဒီလိုဖြစ်တယ်လို့အဲ့ဒီလိုလုပ်တယ်သူကအဲ့ဒီလိုချိန်တတ်တယ်သူကအဲ့တော့ဒီမျိုးသမီးကသွေးမကလည်းသူကချိန်သေးတဲ့သဘောနဲ့ရာချင်းမျိုးသမီးသည်တွတ်ဒီယာနိအစင်းမအားပိအကုံသောဘိနကာနိလက်ဆောင်တို့ကိုဘက်ခရတိစားပြီး

သောနာကကျွေးလိုက်တဲ့ခါကာလကျတော့မုတ်ကြီးကောင်းကြီးကျွေးတာသူကျတော့ကိုယ်တည်းကလည်းချစ်ချုပ်သားတာကိုသားတွေတခါတည်းလက်သေးတွေပါနဲ့ချစ်ချုပ်သားအဲဒီတော့ကျွေးပြတာတဲ့နောက်တစ်ခါကျွန်းမအဲသူရင်ကပွဲလမ်းသမီးရှိတဲ့အခါလက်ဆောင်တွေပါလေသူမျိုးတွေမိတ်ဆွေတွေဒီသွားပြီးပေးခိုင်းအကောင်းတွေပဲပေးတာပဲကျွန်းမကလည်းဒီလိုပဲလမ်းသွားရင်းလာရင်းနဲ့အကောင်းတွေစားပြီးမကောင်းတာတွေကိုသွားပေးတာကိုကျွန်းမအဲဒီလိုပေးတော့ဟိုကမိတ်ဆွေတွေသူမျိုးတွေက နောက်ကြတွေ့တဲ့ခါကျတော့ပြောတယ်ဘယ်နဲ့လဲဟင်းမင်းတို့ဟင်းကြားပါပြီးတော့များနေသလားဘယ်နဲ့တို့မုန်းလို့ဆရာများမရှိရောလားဘယ်နဲ့မကောင်းတာတွေသူ့လက်ဆောင်ပေးတာတော်တော်ညံ့တဲ့ဥစ္စာတွေမကောင်းတာတွေပေးတာကိုဆိုတော့သူကသူကလည်းအာဟောဘယ်နဲ့လဲငါပေးတော့အကောင်းတယ်မဟုတ်ဘူးဒီကပေးတော့အကောင်းနေပေးတာဘယ်လိုဘယ်လိုမဟုတ်နေပဲကောင်းနေပေးတာပါဆိုတော့ အိမ်ကြတော့တခါလေသူ့ကြုံမှာခေါ်မိသင်တယ်လေဒီညင်ငါတနေ့ကဘယ်ကပဲဘယ်လိုမုံနေပေးလိုက်တယ်အမင်းကိုမကောင်းကောင်းမပေးဘူးဆိုပါကောဘယ်လိုမုံနေမကောင်းတာတွေပေးတယ်ဆိုပါကောဆိုတော့ကြုံမကလည်းပဲကြုံမဆိုကြောက်အောင်မှာသူကတော့ဘုံမတော်သူကရိုက်မှာမရိုက်နဲ့သူရိုက်ခံရမှာဒါနဲ့သူကလည်းသူ့ဘောပြည့်ရောက်မလို့သူကလည်းချိန်ချိန်ရတာကိုသူကဒါလည်းမချိန်မဲနဲ့ရိုက်ခါလိုက်ရင်သိနာလာမှာမဟုတ်ဘူးခဏပဲတော့ကြပျောက်သွားမယ်သူကမချိန်မဲနဲ့ရိုက်ခါလိုက်ရင်တော့အခုချိန်လိုက်တော့တယ် တဘွားလုံးမြင်လာတော့တာတော်တော်ကိုကြက်တယ်သူသူချိန်ပုံကလည်းတူတူပါပဲရာကျင်မျိုးသမီးပြီးတွတ်ဒီယာနေကျင်မသည်ပရကုံသောပင်ဒကာနိလက်ဆောင်တို့ကိုပဲခရတိခိုးဝယ်ရစားပြီးသာထောသာထောမျိုးသမီးသည်ဥပ္ပလောဟိတံသွေတီကိုကိဉ္နုနဘကရတိအဘဲအကြောင်းမစားရပဲရှိရမည်အဲရှင်မပေးတဲ့ လက်ဆောင်ကောင်းတွေကိုကျမခိုးစားခဲ့လို့ရှိရင်နောက်ဘဝတွေမှာအဲသူတွေဒီစားတော့ရတဲ့ပုဂ္ဂိုလ်ပြပါလို့ရှင်းတာပါဒါနဲ့ခုနကသောနာကပေးတဲ့မုံကောင်းတွေအစာကောင်းတွေတဲ့သူ့ပေးလိုက်သူ့ဟာသွေးတွေဒီတွေဖြစ်ပြီးသားတွေစားရတာကိုသူကအဲဒါဒီလိုဖြစ်တာအဲဒီတော့ဒါတွေကတော့လူရင်းမဟုတ်ပါဘူးဒါတွေကတော့တာဝန်ကရရဆက်လက်စားလို့သူတန်းလည်းပါလို့ပြောတာဒါတွေကလူရင်းမဟုတ်ဘူးနာနိရာကမရောက်သေးဘူးသူကနာနိရာကပြောချင်တာနာနိရာကလေးပြောချင်တာသူက သိညာတွေကပါသုံးတော်ကြပါတယ်သိညာတွေကသိညာတွေကလည်းသံဝေကရစီရအဲနှလုံးသွင်းတွေပါလေကောင်းစရာပေါ့နှလုံးသွင်းလေးတွေပါလေဆိုတာရေးကြည့်တယ်ဆိုနှလုံးသွင်းမကောင်းခြင်းကြောင့်အကုသိုလ်တွေဖြစ်တယ်အကုသိုလ်ဖြစ်တဲ့ဘဝစစ်သားများဆင်းရဲမှာဒုက္ခတွေအများကြီးရောက်ပြီးတော့သွားတယ်ဒီမှာရေးကြည့်ပါလေအဲဒီတော့သူကတော့ဘာဖြစ်လို့ဒီလိုဖြစ်ရလဲဆိုသူဖြစ်ပုံလေးလည်းပြောတယ်သူကတော့အကြည့်ကြည့်တယ် ယတရအကျင်ဘုံဘဝ၌သဗ္ဗေလုံးစုံသောဧတေဤခင်မွန်လင်းနှင့်သာအချွေမအစေကံတို့သည်ပကံပကံကာမဖလမိမိမိမိကံရဲ့အကျိုးကိုပြိပုံစမှာနေသုံးသောခံစားသလိုပတ်သိရမြင်နိုင်၏တတ္တရာထိုဘုံဘဝ၌ပရိသန္တိံတိတေကိုကနေရယူရလို၏ဒါနန္ဒီရာကလေ ငါခင်မွန်းရဲ့ငါသားရဲ့ငါချွေးမရဲ့ငါအိမ်ကစီကံငါကျုံမရဲ့သူတို့ကောင်းမှုအဲသူတို့ပြုထားတဲ့အမှုတွေရဲ့အကျိုးတွေကိုခံစားနေတာတော့ငါမြင်မြင်နဲ့ဒီလိုမြင်နိုင်တဲ့ဘဝဖြစ်ရပါစေသူကသူတောင်းတာသူစိတ်ထဲကအလိုရှိတာအခုလည်းပဲလူတွေဒီလိုရှိတတ်တယ်ဟိုမှာသူသားလေးဘာဖြစ်နေတာမြင်မြင်သေးရဲ့ဝသမီးတွေဘာဖြစ်နေတာမြင်သေးရဲ့အင်း နောက်ဘဝကြတော့ရှင်လည်းသူနဲ့တွေ့တယ်တွေ့ကျင်သေးရဲ့မကောင်းတဲ့ပုဂ္ဂိုလ်တွေတွေ့ရင်ကိုကအသီးမှာမကောင်းရလိုက်ရမှာကိုကကိုကကောင်းရသွားနိုင်ပေမဲ့မကောင်းရလိုက်ရမှာကိုကတောင်းတထားတာကိုကကျိုးနဲ့တွဲထားတယ်လို့ဖြစ်နေတာကျိုးနဲ့တွဲထားတော့ကိုကအထက်တက်ခြင်းမဲ့လို့မတက်နိုင်ဘူးကိုကအောက်ကတည်းကဒိဋ္ဌိပုဂ္ဂိုလ်ကဆွဲသွားအဲ့ဒီပါသွားမှာလို့ကဒါသူကဒီလိုဖြစ်နေတယ်ဒါလေးအမှန်ကောင်းတယ်ကွာစဉ်းစားကြရတယ်ယတရာအကျဉ်းပုံဘဝ၌

သူ့အိမ်မှာတခါတည်းသိုးရုပ်တွေပေါင်းညင်မှာသိုးရုပ်တွေကနေပြီးတော့အလိုရှိတဲ့အသုံးဆောင်တွေလည်းရနေတယ်ဆိုတဲ့စေတနာတွေရောဘိုးအထယ်တွေရောအစားအသောက်တွေရဒါကြည့်တဲ့ဘဝအနေဒီကုသကောင်းမှုပြုပဲလို့အဲဒီကုသကောင်းမှုပြုတဲ့ဘဝတုန်းကသူခင်မွန်လည်းရှိတယ်အဲသူသားလည်းရှိတယ်သူချွေးမလည်းရှိတယ်သူအိမ်ကအသေးကကျွန်လည်းရှိတယ်အဲဒီပုံကိုယ်တွေကအသီးသီး ကုသိုလ်ကောင်းမှုအတူပြုပြီးထူထောင်ကြတာကျိုးပြရင်အကုန်လုံးတူတူပေးနိုင်တာဒါပေမဲ့လို့အဲ့ဒီတည်းကျွန်းပြတဲ့ပုဂ္ဂိုလ်ကမောပုံလာတဲ့သူကလည်းပဲသူများထူထောင်တော့ဘောတတိယထူထောင်လို့ရှိရင်လည်းပဲအာဒီဘဝတိုင်းဘဝတိုင်းဒီလိုဆင်းရဲခြင်းမတွေ့ပြရစေနဲ့ချမ်းသာတဲ့ဘဝကြီးတွေဖြစ်ပါစေအဲပြရပြရဘဝမှာလည်းပဲဒီဒီခင်မောနဲ့ဒီသားနဲ့ဒီချွေးမနဲ့ဒီကျွန်းနဲ့ဖြစ်ပါစေဆိုပြီးတော့သူကတောင်းတယ် တောင်းတော့ဟိုအထက်ကလူတွေကတောင်းတာလည်းကိစ္စမရှိပါဘူးသူကတောင်းတာပေါ့ကျွန်ကလည်းသူကရှင်းကြီးတိုင်းတောင်းတာကိုသူကမင်းနဲ့တောင်းလို့ဆိုတော့သူကရှင်တိစ္ဆကဗုဒ္ဓအတူတူပဲတူတာပဲအတူတန်းတယ်အတူတူပဲစေတနာလည်းအတူတူပဲသူဝတ္ထုလည်းအတူတူပဲအတူတူကြိုးပဲနိုင်တာပဲအဲ့ဒါကိုတတိယပြောင်သူတောင်းလည်းတတိယပြောင်မင်းပြောင်သူတောင်းလည်းမင်းဖြစ်မှာနိဗ္ဗာန်ရောက်သူတောင်းလည်းနိဗ္ဗာန်ရမှာအလိုရှိတာကိုတောင်းလိုရှိတာရမယ်ဒါပေမဲ့လို့သူကဘယ်နဲ့သူတောင်းလို့သူရှင်သခင်တွေကို သင်္မင်းတွေ့ရနေတဲ့နန္ဒီသာကကြောင့်အဲဖြစ်လျာဖြစ်လျာဘဝမှာဒီတစ်သေးဒီတစ်သေးကြောနဲ့ဒီတစ်သေးသားဒီချွေးမသူတို့ရဲ့အဲကျုံပဲဖြစ်ပါစေဆိုပြီးသူကဆူတောင်းတယ်ကြောက်ကြတော့ကောင်းတယ်ဟာဒီသခင်နေနဲ့မကွဲရဘူးသူကကျုံကျုံပဲပြောဘာကြလားသူကကျုံတော့ဖြစ်တော့ပဲသူကျုံကြီးတော့ဖြစ်ပါရဲ့ဖြစ်ပေမဲ့ကျုံဟာကျုံပဲနေရာတော့ဖြစ်ကြဘူးသူအဲ့ဒါနန္ဒီသာကပဲ အဲ့ဒီမှာခုလည်းဒီလိုပဲနာဒီတာကကနေပြီးမကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေနဲ့တခါတည်းအတူတကွအဲဖြစ်ပါစေလို့သူဆုတောင်းတာကိုဆုတောင်းတာအဲ့ဒီတည်းဖြစ်တာရရခြင်းအလိုရှိခြင်းတောင်းတာခြင်းကြောင့်မရငါသည်အေယမဟာကိစ္စယနာရှင်မဟာကိစီမထေကိုဘိနေကိနာသံမြပရိပါရိယလှူဒန်းကြွေမွေးပြီး၍ ဗဏိတေမွန်မြသော တာဝရင်သေးတာဝရင်သာဖြစ်သောဒေဝနိကယေနာပေါင်း၌ဥပဥပပစ္စည်းတဗံကာယောယေဖြစ်နိုင်၏ဘာဟံထိုကျွမ်းမရီမိစ္ဆာပဏိတဝသဝသမိစ္ဆာပဏိဒါနာဝသမှားယွင်းစွာ သူတောင်းမိခြင်းဒီဟူသောအကြောင်းကြောင့်ပေတာမေရိကာတကောကြည့်သောဒိဋ္ဌာမရိသံဝတ္တဖြစ်ရပါသည် ဝန်းနေတယ်တော့ကောင်းတယ်နာပြေတာဝင်နာဖြစ်နိုင်တယ်တဲ့သူကောင်းမှုကတာဝင်နာမှာတကူကြည်သနာသမီးတယောက်ဖြစ်နိုင်တာတဲ့ရှင်မပစ္စည်းဉာဏ်လာဉာဏ်နာမထေကိုတည်းစေတနာထက်တဲ့တဏ္ဍာနဲ့ထူထောင်လိုက်ရတဲ့တဏ္ဍာကြောင့်တာဝင်နာနာပြေဖြစ်နိုင်ပါရဲ့နဲ့တဲ့သူတို့ရဲ့အကျိုးပေးတွေမြင်နေတာနဲ့သူတို့အကျိုးပေးမြင်ရမြင်ရတဲ့ဌာနဖြစ်ပါစေလို့စိတ်ကညှို့မိလို့တာဝင်နာမရှိရတဲ့နဲ့အခု အဲဒိဋ္ဌာပြရတယ်တဲ့ကိုကြီးတဲ့ဒိဋ္ဌာပြဒိဋ္ဌာဆိုရင်သူကတော့ငါတဲ့ဒိဋ္ဌာတော့မဟုတ်ဘူးသူဒိဋ္ဌာတွေနဲ့ရောပြင်းလို့ဒိဋ္ဌာတော့သူနတ်တော့နတ်ပါပဲနတ်ပဲမဲ့လို့ဒိဋ္ဌာတွေနဲ့ရောပြင်းတယ်သူကဒိဋ္ဌာလို့နာမည်တတ်တာလေဒိဋ္ဌာတော့မဟုတ်ပါဘူးသူကတော့သူကဘာမှဆင်းရဲမရှိပါဘူးသူအဲ့ဒီသူကြည့်ရတဲ့ဆင်းရဲကတော့အဲ့ဒီသူနဲ့စတဲ့ဒိဋ္ဌာတွေဒုက္ခရောက်နေတာတွေမြင်ရမြင်ရပြီးတော့စိတ်မချမ်းသာတဲ့ အဲဒီဆင်းရဲသားရှိမှာပဲဒါကတော့သူခြေဘဝတန်ရုပ်ရှင်နဲ့ဆိုတော့မြင်နိုင်မြင်နိုင်သူကချမ်းသာမယ်မဟုတ်ဘူးအဲဒီဘဝတော့ရှိတယ်အဲ့ဒါဘာကြောင့်လို့ဆိုရင်ခြေဘဝကတဲ့သူတို့နဲ့အတူတူကဖြစ်ပြီးသူတို့ရဲ့အကျိုးပေးပုံတွေကိုမြင်ရင်လို့အဲဒီလိုလားတောင်းရခဲ့တာလည်းရှိတယ်တဲ့ဒါကြောင့်မို့အဲ့ဒါဟာဘာထင်လို့ဆိုနန္ဒီရာကပဲနန္ဒီရာကကဆွဲချတာလား

ရွာကိုမသွားမမို့လားတဲ့သွားလို့ရှင်ငါသမီးရှိတယ်တဲ့ငါသမီးလည်းမကောင်းမှုတွေကြောင့်ပြောပါကွယ်တဲ့မင်းအမေတွေလည်းတွေ့ခဲ့အဖေတွေလည်းတွေ့ခဲ့တယ်မင်းမောင်လည်းတွေ့ခဲ့တယ်မင်းယောက်မလည်းတွေ့ခဲ့တယ်อืมမင်းတို့အရာစေကံမလည်းတွေ့ခဲ့တယ်ဒီလိုဒုက္ခဒုက္ခတွေရောက်လို့နေတာတွေတွေ့ခဲ့တယ်အမေကတော့မသိရပါဘူးအမေကတော့ချမ်းသာနေတာပါအဲ့ဒါတွေကမှားလိုက်တယ် အဲမကောင်းမှုတွေမကျူးနဲ့မကောင်းမှုဆိုတာမကောင်းသောအကျိုးတွေပေးတတ်တယ်လို့မှားလိုက်တယ်ပြောပါဆိုတော့သောနာကပြောတယ်အဲမကြီးအမကြီးခုနကပြောတယ်ဒီကုရိကလူတွေကမယုံတော့ဘူးလို့ဆိုတယ်သူပြောယုံမှမဟုတ်ဘူးတဲ့ဘယ်နဲ့လုပ်ဟာဒီလိုပြင်ယုံစရာကသတိထောက်ထားပေးလိုက်တယ်သူအရင်အဖေအိမ်အောင်မှာကျွေးအိုးလေးလုံးရှိတယ်ကျွေးတွေပြင်းတယ် ကြီးကြီးဦးတဲ့ထုတ်တယ်ကျိုးကြီးလေးလို့ကြည့်အဲ့ဒါနေရာနဲ့ပေါ်လဲကြော်လိုက်ပြီးတော့ရွှေကြရလဲရှိတယ်တဲ့အဲ့ဒီမှာအဲဒီလေကောင်မှာမြုပ်တယ်ဒီကြရလဲရှိအဲ့ဒါတွေပြောရင်ယုံပါလိမ့်မယ်လို့မှာလိုက်တော့မင်းလည်းဝါသွားရွာသွားကြင်မလားသွားကြင်ပါတယ်လို့ပြောတော့သူထားတယ်အဲ့ဒီနာသမီးရဲ့ဘုံနာပြတာပုံမှာသူနေတာပါပဲအဲ့ဒီမှာအိတ်နေနေနာသမီးကပြောတယ် ကိုပြေးတာတွေကသူကတကူတော့ရှိတယ်သူတို့ဒီစားတာကမစားတာတော့တကူတော့ရှိတယ်အဲ့ဒီတိတာတွေကိုသူကခိုင်းတယ်ဟေ့မင်းတို့ဟောဒီသောနာကိုသူ့ရပြန်ပို့ရမယ်သူအိပ်ပျော်နေတော့သူပြန်ပို့ရမယ်သူရဥယျာဉ်နဲ့ပြန်ပို့သူ့သူ့ဥယျာဉ်နဲ့သွားပို့ရမယ်တခါတည်းကနာတကူတော့ရှိတယ်သူသွားပို့အိပ်ပျော်နေဟိုမှာသွားပို့ဥယျာဉ်ထဲမှာပို့ထားတယ်အေးရကနိုးတဲ့ခါကြည့်လိုက်တဲ့ခါကျတော့သူ့သူ့ဖေဥယျာဉ်ပြင်လာ

လက်ကုံတွေပြန်လာတဲ့ခါကျကြိုးကြောင်မင်းများစုံစမ်းကြည့်တော့စုံစမ်းလို့ဘာမှမရတော့ဧကသေးပြီလို့ထင်တာနဲ့တကုံကုတ်ကားတွေနဲ့တည်းသွန်းတော့ဘာတော့ပေါ်လေမျှဝေးအဲမသေးသေးလို့ရှင်လည်းပဲอืมညံ့လာပါသေးဆိုပြီးတော့သူတောင်းစာတွေပါတယ်လည်းရေးပြီးတော့ထွက်ထားတယ်အဲ့ဒါတွေသူတွေ့တယ်ဒီမှာအေးငါဆွေမျိုးတွေကငါသေးပြီလို့တော့အောင်းမိပါဘူးဒါမှမဟုတ်ဟိုမှာစာတွေထွက်တာဟာငါသေးပြီတော့အောင်းမိပါတော့ငါအမေအိမ်သွားတော့ပါအမေအိမ်မသွားတော့ ညမကစီစီသွားပြီးသင်္ကန်းနဲ့ဝိုးတော်တယ်ဆိုတာသိကူးတာပေါ့ညမကစီစီသွားညမကစီစီသွားပြီးတော့ညမကစီကမေးတယ်ညမကစီကသူကပြီးပြီးသားဖြစ်လာဘယ်နဲ့တုန်းတော့နာမင်းသမလုံးလောကအကြောင်းလည်းမတွေ့ခဲ့ပြီမဟုတ်လားမျက်မှောက်လောကအကြောင်းလည်းမတွေ့ခဲ့မတွေ့ခဲ့ပါဗျာတဲ့တပီတော့သုံးလို့တွေ့ခဲ့ပါပြီတွေ့ခဲ့လို့တပီတော့တောင်းပြီးကဖြစ်တယ်တပီတော့ညာပြုပေးပါတော့ဗျာတဲ့ညာပြုပေးပါတော့တောင်းပါတော့ ဟေးနင်ဒီလိုမဖြစ်သေးဘူးလေမင်းဟိုကမှားလိုက်တယ်ရှိပါသေးတော့အဲ့ဒါတွေမင်းဝန်ခံလာတာလေသူတို့သူမျိုးတွေသွားပြောအောင်နဲ့ပြောအောင်မှပြင်ပါဆိုတော့မှဒီမှာသွားပြောတာသွားပြောတော့ဟိုကလူတွေမယုံပါဘူးဘယ်နဲ့မကြောက်ဘူးလားဒီမလို့လောကကတိတလောကကပြန်ပြီးတော့လာတဲ့လူတစ်ခါမှမတွေ့ဘူးခင်ဗျားလားမယုံသူတို့မဟုတ်နိုင်ဘူးဆိုပြီးတော့ညင်းကြတာကိုညင်းကြတော့သူကသက်သေထုတ်ကြတယ်ဟုတ်တယ်ဆွေးဘိုးတွေပါထုတ်ကြတယ်ထုတ်ကြတော့ဘာလို့လဲအေးဒါဆိုရင်တော့ ကြားတော့မကြားဘူးတဲ့ဒါပဲမဲ့လို့ဟုတ်လို့တွေးလို့ကျင်တော့သူပြောတာလည်းဟုတ်မှာပဲဆိုပြီးတော့တွေးကြည့်တော့သူမှားလိုက်တဲ့အတိုင်းသူတို့တွေကတွေးတာကိုတွေးတော့မှသူတို့ယုံကြတာမြမသရာတရားဖြစ်သောနာကစဉ်းစားတယ်ငါတော့ယုံကြဘူးသူဆွေပဲယုံတာငါယုံတာမဟုတ်သူဆွေယုံတာပဲသူဆွေတွေးလို့ငါကတော့မယုံကြဘူးအဟုတ်ရဲ့နောက်သူ့တောင်မှလူတွေကမမှမိဘူးလေသူ့အမေ သူ့မေးဆိုရင်အဲဒီကလူတွေကသွားပြီးတော့ပြောတယ်ဆွေသွေးတဲ့ပုဂ္ဂိုလ်တွေကသွားပြီးပြောတဲ့ခါလည်းမေးဆိုရင်အာမရှိပါဘူးသူစနေနေ့တောင်ကြားပြီးမဟုတ်နိုင်ပါဘူးဘောနာရောက်လာတော့မဟုတ်နိုင်ဘူးတော့မယုံကြဘူးမယုံတော့အမှသူကိုယ်တိုင်သွားပြီးတော့ပြောတာအပန်းကြတော့သူကြည့်တာကိုမှန်ပြီးတော့ထွက်လာပြီးတော့ဒီမှာကြည့်ရဆိုကြဘူးကြည့်ရပါဘူးအဲဒီကနေပြီးတော့သူ့မေးသေးတယ်သူကရမ်းပြူရတောင်းမှလည်း တောင်းပါတဲ့အခါကျတော့မေးသေးတယ်။ဘယ်နည်းတောင်းမယ်မေးသေးအောင်လို့ညရင်နဲ့ဖွင့်ဝေရရတာလေတဲ့မျက်စိနဲ့တခါကျင်းလို့တဲ့မျက်စိမမြင်တော့အောင်ပြင်နေတာတဲ့ငါသားရောက်လာမျက်စိများလည်းကြီးနေကြီးနေတာအင်းကတခါသူ့ကတန်းပြင်နေတယ်ိုးမျိုးတွေပါအားကိုးရရှိတော့မယ်ဒီလိုရဟန်းကြည့်ပါနဲ့ဆိုတာတော့ဒီလိုကံကြမ်းမှမဟုတ်ဘူးပါတော့ ကကြာမကြည့်ပါဘူးသူရင်းကြီးကဒီမှာညာကြည့်ရတယ်ဒီလိုဝါနာอืมအဲညာပြုပြီးတော့ညာပြုပြီးတော့လည်းညာကရုပ်ပြမကြည့်ရသေးကိုရင်ဝတ်ထားရအဲဒီကြကညာကြားတာကိုကြားလိုက်တယ်သာသနာကသင်္ကာသလားပဲမြတ်စွာဘုရားအဘိဓါကိုပြီးနေတယ်ညာခံရင်၁၀ပါး၁၀ပါးရှိမှညာခံ ဆယ်ပါးရဟန်းကတော့သူ့သူ့ကမလွယ်ဘူးဆိုတာကိုသူအောင်တယ်တော့ဒီအောင်တယ်တော့နာကြတယ်ဆိုတော့ပုံမှာဒီတောင်ပေါ်ဒီမှာဒီမှာခုကြတယ်ဒီကုနိုင်ငံတွေဘာတွေမှာဆိုဒီလိုပဲရဟန်းတွေကကြားကြတာဒီကဘာနဲ့ဆယ်ပါးဆိုရအောင်မလားကျင်းတယ်အဲ့တော့အဲ့ဒါဟိုကတဘာနာဘာသွားပြီးတော့ဒီမှာပြည်ကြီးကသူ့ရဟန်းကမိုးရပင့်လာရင်ဒီတောက်နေပါအောင်ဆိုဟိုကတဘာနာဘာသွားပင့်ဒီကကိုရိုတွေကလည်းမနေချင်တာနဲ့အဲသွားရင်းနဲ့တခါလဲ ကြာကြီးအကြာကြီးတို့ကသူ့ကောင်းပြီးတော့မှရဟန်းခံပေးရဆိုတာကိုဆယ်ပါးပြီးတာအဲ့ဒါနဲ့နောက်ကြတော့ရှင်မဂ္ဂစီကဘုရားပူကိုရပါမယ်လို့ပြည့်တယ်စီရအဲ့ရှင်မဂ္ဂစီမဟုတ်လို့ခုနကသောနာပေါ်ရှင်သောနာတိပေါ်ရှင်သောနာကရှင်မဂ္ဂစီတာဆွန့်ပန်တဲ့အခါမှာရှင်မဂ္ဂစီကမှားလိုက်တယ်မြတ်စွာဘုရားပြောတဲ့အခါကျတော့ဆင်းလျော်တဲ့အချိန်မှာ ဒီလူကြီးနဲ့မတောင်းခဲ့ပါသစ္စာတွေရအစွန်ပြကြတယ်ကြတယ်မှာသင်္ခါကြခဲ့ပါတယ်ဆယ်ပါးမှုခွင့်နဲ့ဆယ်ပါးနဲ့ကျော့ပြီးညာခံတယ်စသည်ချင်းပေါ်လေခွင့်တောင်းပါလေးတွေတော့များပါတယ်သူအဲဒီချိုးတာနဲ့စသည်မြေတိုင်းကြီးချိုးလို့အနလည်းပဲအဲဒီအခါထပ်ပြီးတော့ပြန်ပြီးတော့ပြီးတော့ဒီလည်းပဲအဲသိုးရည်တို့စိတ်ရည်တို့ဒီလိုအားတွေလည်းသုံးပါမယ်အဲဒီလိုအားတွေအားလုံး၅ခုရှိပါတယ် ပိုင်းပိုင်းကဟိုလည်းအာမျက်ကွယ်မှာတူတဲ့အချိန်သင်္ကန်းလိုပါတဲ့တူတဲ့တူတဲ့လက်ရောက်မှပဲအဲကိုယ်ကြည့်ကြည့်ခြင်းနဲ့ဒီမှကြည့်ပြီးတော့ဘယ်လိုသင်္ကန်းတင်လို့ဆိုတဲ့ဒီဒီကြီးတွေနဲ့စပြီးတော့အတောင်းခိုင်းတဲ့အဲမြတ်စွာဘုရားကရောက်သူရုပ်ပြောမယ်ငါကတော့နည်းနည်းလေးသိတော့မြတ်စွာဘုရားကရောက်တဲ့အခါကလာကြတော့မြတ်စွာဘုရားအရှင်ရဏအမိတ်ပေးသောနာအတွက် သိရနေတယ်ပြင်လိုက်ပါပြောတော့ဆရာနာအဲမြတ်စွာဘုရားကြီးအရင်သိတယ်ဒီတရားကိုယ်တိုင်ဒီပုဂ္ဂိုလ်တယောက်အတွက်ဒီအပြင်မှာဆိုလို့ရှိရင်တခြားမှာသိလို့မဟုတ်ဘူးမြတ်စွာဘုရားသခင်သုံးတဲ့ဒါနကုသိုလ်ကပါပဲဒီလိုထိုင်တယ်လို့ပြီးပြီးတော့ဘုရားဘုရားလူကုနဲ့ဒါနကုသိုလ်တိုင်မှာဘုရားသင်တဲ့ဒါနကုသိုလ်တိုင်မှာဘယ်သူမှအတူမြတ်ဘူးတာဒီရှင်သောနာတစ်ပါးပဲနေရတယ်ဒီလိုပဲအဲ အဲဒီမှာပြန်သုံးတော့မြတ်စွာဘုရားလည်းပဲဘုရားကြီးဘုရားကိစ္စတွေဘုရားဘုရားကြီးဘုရားကိစ္စတွေကိုအဲနှလုံးသွင်းသင်ញင်ပြီးတော့နေတယ်အဲဒီသင်္ဘောနာကလည်းသူတရားနဲ့နှုတ်သွင်းပြီးတော့ဒီလိုပဲနေနေအဲနှုတ်သွင်းနေတဲ့အခါမှာအဲမနေ့သောသောကြတော့သောနာသင်ရတဲ့သက္ကဝကကနေပြီးတော့သက္ကဝက တရားတွေကိုရုပ်ဖအောင်ငါပြနာမယ်ဆိုတော့မှတခါအဲဒီတရားဝါကကသာသာလေးကိုသူကပါဏိတန်တာနဲ့ချိုးကြက်ကြက်ယူတယ်ဆိုတော့ဘုန်းကြီးကတော့ဒီကတော့သူတို့အိန္ဒိယတန်တော့တိုက်တယ်ကိုဗမာတန်နဲ့ယူအောင်ပါနည်းနည်းတော့ကြည့်အောင်မှာဒါလေးတွေကာမံကာမယမာနတာသနာသတ္တသာဗန္တုနောသတ္တစေတိသမိသံတိ

သစေသမိသန္တိကရေပြီးကုန်ပြီဆိုရင်အာဧဝံဤပဲပြီးပြီပြီးတော့သုတ်တိန်နိတအာရခြင်းဝမ်းမြောက်ခြင်းတို့အာဘိသတိရောက်လေတော့ဤသိစေအဲဒီကာမဂုဏ်အာယုန်တွေကိုနှစ်သက်ပြီးတော့နေတဲ့ပုဂ္ဂိုလ်ကြီးတဲ့ကာမဂုဏ်အာယုန်တွေရလို့ရှိရင်တော့အဲနှစ်သက်အာရခြင်းဝမ်းမြောက်ခြင်းတွေဖြစ်တယ်ကြားတယ်လားသာဘူး

အဲဒီဂါထာတွေသကဝကဂါထာတွေအများကြီးပါပဲအဲဒီဂါထာတွေကိုမြတ်စွာဘုရားဟောတော်မူတဲ့အတန်တော်နဲ့အညီသူကရုပ်ဖတ်တယ်ဆယ်ပြီးတော့မြတ်စွာဘုရားကြောက်ထားတယ်အဲဒီကြောက်ထားရင်ညာနာဖြစ်သွားတယ်လို့ဆိုတာပဲအဲဒါအကြောင်းပြုပြီးတော့လည်းမြတ်စွာဘုရားကဒီသင်္ဘောနာမထေရကိုသာနာဂူရီတိုက်မှာတရင်သုံးမှုရဖွင့်ပြုတယ် d ra u a ra ဆယ်ပါးသောဓာတဝက်သံဃာနဲ့ရာခာမြင်းနဲ့ကြော့ပြီးတော့အဲနဲတဲ့ဝက်နဲ့ရာခာနိုင်လို့ရခွင့်ပြုဖို့ကစာပြီးတော့အဲဒီမှာကတိမာလိုက်တာတွေကြောက်တာကြောက်ထားတာများစွာပြအဲဒီမှာခွင့်ပြုပါတယ်အဲဒီခွင့်ပြုလို့ခုအိန္ဒိယအလယ်ပိုင်းမဟုတ်လို့ရှိရင်ဒီပြည်နေရာတွေမှာဆိုရင်၅ပါးနဲ့ရန်ခံလို့ရတယ်ခုဗမာပြည်လို့ဆိုရင်၅ပါးနဲ့ရန်ခံလို့ရတယ်ဒီပြင်လည်းပဲအများအားဖြင့်ချိုးခြင်းတို့သေ အထထတော်တော်ရှိတယ်ခဏကိုသိခြင်းလို့ပြီးတော့ဟိုသေရေးသေရေးခင်းတွေကိုသုံးဆောင်ခြင်းအဲဒီလိုဟာတွေကိုဒီမှာသုံးဆောင်နိုင်တယ်ပြီးတော့ရက်ွယ်မှာလူတဲ့ဝိုးသင်္ကန်းတွေအထည်သင်္ကန်းတွေဆိုရင်လူပြီးချိန်ကစပြီးမတော်ဘဲနဲ့ကိုယ်လည်းရောက်တဲ့ချိန်ကစပြီးတော့မှ10ရက်20ရက်အတွင်းဒိဋ္ဌာန်တင်အဲဒီလိုသုံးဆောင်နိုင်တဲ့ဝိနည်းသိက္ခာပုဒ်တွေလည်းအဲဒီကနေပြီးခွင့်ပြုအဲဒီ ရှင်သောနာမထေရရဲ့ဝတ္ထုအထုပ်ပါကျမ်းမှာခုနကဒါရီပေါ်လာတယ်ဘုမပေါ်လာတာကာမံကာမယမာနတာသနာသတ္တသာသံတုနောအဒါပိတိမနောဟောတိတတစေတံသမိစတိကာမံကာမဂုဏ်အာယဝတ္ထုကိုကာမယမာနတာအလိုရှိသော သတ္တဇာတုနောထိုပုဂ္ဂိုလ်အားေတံဤလိုရှိရသောကာမဂုဏ်အာယဝတ္ထုသည်စေသမိသတိအကယ်၍ပြည့်စုံသည်ပညာအံအရာမကျွေကံသောသူပုဂ္ဂိုလ်သည်ပိတိမနောဝမ်းမြောက်သောစေနှလုံးရှိသည်ဟောသည်ဖြစ်လေ၏ကာမဂုဏ်အာယုန်တွေကိုအလိုရှိနေတဲ့ပုဂ္ဂိုလ်ကကာမဂုဏ်အာယုန်တွေပြည့်စုံရင်ဝမ်းမြောက်တယ် ကာမဝါယုန်တွေလိုရှိနေနှစ်သက်နေတဲ့ပုဂ္ဂိုလ်ကာမဝါယုန်တွေပြည့်စည်သွားလို့ရှင်ရင်ကြောက်ဝယ်ရင်းမရလို့ရှင်စိတ်ပြက်တယ်ညာညာမှန်တဲ့ပုဂ္ဂိုလ်လိုပဲဟောက်ပြန်ချုပ်ယွင်းပြီးတော့သွားတယ်ဘုံတော်သိလဲသိရတယ်ယူတယ်ယူရတယ်ယောဂဝေဒနာတွေဆွဲကတ်တယ်အဲဒီလိုဒုက္ခတွေရောက်တယ်လို့ကာမဂုဏ်ဆိုတာဟာအဲဘေးရန်တွေကြီးပဲလို့ဒီအစပြီးတော့တရားကာလာတွေအဲဒီကာလာတွေယူဖတ်တာပါပဲ အဲဒီရှင်သောနာမပြေဝိထုတွေမှာခုနကဘုံနှင်းမကနေပြီးတော့တကိုးကြီးတဲ့ဝိမာနိကဒိဋ္ဌာမှာတော့သွားမှာမဟုတ်ဒိဋ္ဌာဆိုမဲ့နတ်ပါပဲနတ်သမီးတယောက်ပါပဲအဲဒီဝိထုမှာနာမည်သာကကြောင့်သူိတ်သားဖြစ်တဲ့ခင်မောလည်းနဲ့သူသားနဲ့သူချွေးမနဲ့သူကျွန်မနဲ့သူလူတစ်ပါး အဲဖြစ်ပြီးတော့နေရအောင်အဲဒီပုဂ္ဂိုလ်ရဲ့အကျိုးပေးတွေကိုမြင်နိုင်တဲ့ဌာနမှာဖြစ်ပါစေလို့အဲဒီတော့စိတ်အလိုကြည့်ပြီးတောင်းတခဲ့တာနာညီရာကတဲ့ဒီနာညီရာကကဒုက္ခပေးသွားတာအဲဒီညာတွေလည်းဒီလိုကြီးတဲ့ပဲဘဝတန်ရာတွေမှာဖြစ်နေရတာတွေကဒီနာညီရာကကြောင့်ပဲဒုက္ခတွေရောက်ပြီးတော့နေတာအဲဒါနာညီရာကဆိုတာယင်းနည်းတဲ့မိတ်ဆွေအတွင် ဆောင်ပြီးတော့ကိုသတ္တဝါတွေကိုသတ်ဖြတ်တတ်သည်အဲဒါဘိကဝေယဟန်တို့သတ္တော6ခုမြောက်ဖြစ်သောသတ္တော6ရောင်မြောက်ဖြစ်သောအန္တရာစရောအတွင်းသားဖြစ်သောသတ္တော6ရောင်မြောက်ဖြစ်သောအန္တရာစရောအတွင်းသားဖြစ်သောဥပိဒါတိကောတိမောအသောတန်လျက်ရှိသောဝရကောတိဧတံသူရယောက်ျားဟုသောဤမည်သည်နာနိရာဂသနှစ်သက် တ်ဆွဲတာသောနာနိရာဂယေတိဝသနာတိဝေတိကလည်းသာပြဟောတယ်။ဒါရင်သမုဂလေးဆိုပြီးသိညာအောင်လို့တရားနည်းနည်းတော့မပူတော့ဘူး။ဒီတော့လည်းအခြေသွားတယ်။မွေလေးကောင်းကလေးပါးဗုဒ္ဓသုသငါးပြာနာခန္ဓာရီမိညာရံပဲမိညာရံ သဆွဲချက်ကြောင့်ရွာပြည့်သုံးည၆ဒွာရသို့ရောက်ကတကုံဘုံဆုံးသည်မြဝင်လာကြ၍ဘောကလေးတွေမြစ်ပင်လည်းဤဤဝေကံသာသက္ကာယမှာ ကေမနိဗ္ဗံဟိုကံထာသောจิตตาမဲ့ခင်အောင်ဖွဲ့စင်၍အတွင်ကူးရဲ့အာထုတ်ချက်ဖြင့်ဟိုဘက်အရာကူးမြောက်သူမှာယဟန္တာသည်ကောင်းစွာညွန်ကြား ခေသူကဘုရားမြတ်ပေ၏ဒီအာသီတော်မှာသုတ္တန်တရားတွေယူဆနာကမသာဓမ္မသနာကုသကံစေတနာရဲ့သွန်အမှုပေါ်ကြောင့်ယခုတရားနာပရိသတ်သူတော်ကောင်းတို့သည်ဘေးရန်တဲဥဒ္ဒံမြဓမ္မသာကသိကင်းလုံးငင်းညဝေးကွာကြ၍ကိုယ်ချမ်းသာစိတ်ချမ်းသာခြင်းနဲ့ပြည့်စုံကြ၍ဤဒေသနာတော်၌လာသည့်အတိုင်းမွေကြီးလက်ကောင်၌တူသောမဟာဝုလေးပါးတို့ကို ဘယ်နှရာလို့ငါ၎င်းရံသူချင်း၅ပါးနဲ့ဒူသောခန္ဓာ၅ပါးတို့ကိုရံသူချင်း၅ယောက်နဲ့ဒူသောခန္ဓာ၅ပါးတို့ကိုပယ်ဆွခြင်းလို့ငါ၎င်းမိညာရံသူနဲ့ဒူသောနာနိသာကကိုပယ်ဆွနိုင်ခြင်းကျုံငါ၎င်းဝိပဿနာပညာဘာဝနာတို့ကိုပွားနိုင်ကြပြီဖြစ်၍အရိယာမေညာစေဖြင့်ဆင်းရဲကသိန်းတို့ညဉ့်ရသည့်တဏိဗာချမ်းသာများကို သင်များစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း